မမိတ်ဆွေသူတော်စင်ပေါင်းတို့နမောတတသုံးကြီးရွတ်ဆိုကြောကြပါစို့နမောတတဘဝတော်ဓမ္မတော်ဓမ္မံဘုဒ္ဓတ တမြန်နေ့ကတော့နော်ဘုန်းကြီးတို့သာသနာတော်ကအသုံးများနေတဲ့စကားလုံးကတော့တော40ရှုခွက်ဆိုပြီးတော့ဒီလိုသုံးတာပေါ့နော်အနိစ္စတောဒုက္ခတောအနတ္တတောစသည်အဲ့ဒီတောတွေအဆုံးသတ်ထားတဲ့အတွက်လေဒီတော်ဘုရားကတော့ဒီဥစ္စာကို တော40ရှုခွက်ဆိုပြီးဒီလိုပဲနာမည်တပ်ပေးလိုက်တယ်တရားအဲ့ဒီတော့ဒီအနိစ္စလက္ခဏာက10ချက်ဒုက္ခလက္ခဏာက 25ချက်အနတ္တလက္ခဏာက5ချက်အနိစ္စကိုပဲရှုတော့အမျိုးမျိုးကနေလှည့်ပြီးတော့ကြည်တာပဲနော်ဒုက္ခကိုလည်းရှုတော့အမျိုးမျိုးကနေလှည့်ပြီးကြည်တယ်အနတ္တကိုလည်းရှုတော့အမျိုးမျိုးကနေလှည့်ပြီးကြည်လိုက်တာပဲလူရင်းကတော့အနိစ္စဒုက္ခအနတ္တပဲသို့တော့ဒီနေရာမှာနည်းနည်းလေးသတိထားမယ်အချက်ကအနိစ္စဆိုတာကဘာလဲအနိစ္စန္တိပင်ဆက်ခန္ဓာခန္ဓာ၅ပါးကိုပဲအနိစ္စလို့ခေါ်တယ် ဒီခန္ဓာ၅ပါးကယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်အလုံးနားလည်တယ်နော်ဒီတော့ယုတ်ကယုတ်တရားဝေဒနာတင်ညာသင်္ခါရဝိညာဉ်ကနန္တရားယုတ်နာနှစ်ပါးပဲဒီယုတ်နာနှစ်ပါးကိုထပ်ပြောရင်စိတ်စရိသိယုတ်တရားပဲနော်အတူတူပဲစိတ်စရိသိယုတ်တရားသုံးမှုယုတ်နာနှစ်ပါးသုံးမှုခန္ဓာ၅ပါးကုတီတော်လေးဆိုရှုခွက်ကြတော့ခန္ဓာ၅ပါးနည်းနဲ့မြတ်သောအဖြစ်အတ္တကရာများကဖွင့်ထားတယ်ဒီတော့ရူပခန္ဓာမှာ ရှုခွင့်ကအနိစ္စလက္ခဏာ10ချက်ဒုက္ခလက္ခဏာ25ချက်အနတ္တလက္ခဏာ5ချက်ပေါင်းလိုက်တော့40ရူပခန္ဓာမှာ40ဝေဒနာခန္ဓာမှာ40သင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာတွေမှာလည်း40စီဆိုတော့ပေါင်းလိုက်တော့55လီ20 200ပဲနော်ဒီရှုခွက်ကဣဇ္ဇဒမှာ200ရှိသလိုဗိဓမ္မာလည်း200ရှိရ အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာအစ္ဆဒဗိဒကုလို့အစ္ဆဒတလည်းဗိဒတလည်းရှုတော့ဗိဒရှုတဲ့အပိုင်းမှာကအနည်းကနေပြီးတော့တဖြည်းဖြည်းဝေးရတယ်နော်ဗိဒတသက်ရှုရင်လည်းညာကသိမ့်မထက်ဘူးအစ္ဆဒတသက်ရှုရင်လည်းညာကသိမ့်မထက်ဘူးမထက်တော့အစ္ဆဒတလည်းဗိဒတလည်းဒါကြောင့်ဘုရားရှင်ကဣတိအစ္ဆဒဝါကာယကာနုပတိဝိဟရတိဗိဒဝါကာယကာနုပတိဝိဟရတိစသည်ဖြင့်ဟောပြရတယ် အစ္ဆဒရှုလိုက်ဗဟိတရှုလိုက်အစ္ဆဒရှုလိုက်ဗဟိတရှုလိုက်အဲဒီတော့အနိမခန္ဓာ၅ပါးရှုကကုံသွားပြီဗဟိတမှာနောက်တကအစ္ဆဒဗဟိတနည်းနည်းလေးဝေးလိုက်ခန္ဓာ၅ပါးနည်းနဲ့ပုံစံတူပဲထပ်ခါထပ်ခါရှုနေရတာနောက်တစ်ခါနည်းနည်းလေးထပ်ဝေးလိုက်အစ္ဆဒဗိဒခန္ဓာ၅ပါးနည်းနောက်တစ်ခါနည်းနည်းထပ်ဝေးလိုက်အစ္ဆဒဗိဒခန္ဓာ၅ပါးနည်းအဲ့ဒီလိုအပြင်ရှုလိုက်တာ ဖြစ်နိုင်ခဲ့ရင်တော့အနန္တစัจ java လာအထိဖြန့်ကျက်ပြီး ရှုပြရပါတယ်အဲဒီလိုရှုလိုက်တဲ့အချိန်ကကြတော့မှဒီခန္ဓာ၅ပါးတွေမှာဘလောက်ပဲဘယ်မှာပဲကြည့်ကြည့်အလုံးကအနိစ္စဒုက္ခအနတ္တကြီးပဲဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီနေရာမှာအနိစ္စဆိုတာကဒီခန္ဓာ၅ပါးဖြစ်တယ်ဒုက္ခဆိုတာလည်းဒီခန္ဓာ၅ပါးပဲအနတ္တဆိုတာလည်းဒီခန္ဓာ၅ပါးပဲ ဒီခန္ဓာ၅ပါးကိုပဲအနိစ္စလို့လည်းရှုတယ်ဒီခန္ဓာ၅ပါးကိုပဲဒုက္ခလို့လည်းရှုတယ်ဒီခန္ဓာ၅ပါးကိုပဲအနတ္တလို့လည်းရှုတယ်ရှုလိုက်တဲ့အချိန်ခါမှာဘုန်းကြီးတို့ဒီလက္ခဏာရေး၃ဓာတ်မှာအနတ္တလက္ခဏာဆိုတာကအမတန်ခက်ခဲပါတယ်သာသနာတော်တွင်းမှသာဘုရားရှင်တို့ပွင့်ထွန်းပေါ်ပေါက်တော်မူတဲ့သာသနာတော်တွင်းမှသာဒီအနတ္တဉာဏ်အမြင်ကရရှိတယ်သာသနာ့ဘအချိန်ကာလမှာဒီအနတ္တဉာဏ်အမြင်ကမရနိုင်ဘူး မရနိုင်တဲ့အချိန်ကကြတော့သာသနာတော်တွင်မှာအတရနိုင်တဲ့အခါသာသနာတော်တွင်မှာရရှိတဲ့အချိန်ခါမှာလည်းဘုရားရှင်ကဒီအနတ္တလက္ခဏာကိုဘယ်လိုဟောလဲအနိစ္စလက္ခဏာကိုရှင်းဥစွာဟောပြီးတော့မှအနတ္တလက္ခဏာကိုသိအောင်ထပ်ဟောရတယ်ဒီနည်းစနစ်လည်းရှိတယ်တခါတည်းတချို့ပြိတ္တရဲ့အင်အားကိုကြည့်ပြီးတော့ဒုက္ခလက္ခဏာကိုရှင်းဥစွာဟောပြီးမှအနတ္တလက္ခဏာကိုဟောပြီးတာဒီနည်းစနစ်လည်းရှိတယ် တခါတည်းဟံပရိသတ်ရဲ့အင်အားကိုကြည့်ပြီးတော့အခုအနတ္တလက္ခဏာသုတ်တံထုတ်လို့ဒီသုတ်တံမှာဘုရားရှင်ကအနိစ္စလက္ခဏာဒုက္ခလက္ခဏာနှစ်မျိုးကို ဟောပြီးမှအနတ္တလက္ခဏာကိုဟောပြီးတယ်အဲ့ဒီခါကျမှသဘောပေါက်တာဆိုလိုတာကတော့အနတ္တလက္ခဏာဒုက္ခလေးကို ပြန်ပြီးနည်းနည်းအာရုံယူကြည့်ပါတံကိမိညတဘိက္ခဝေရူပံအိသံဝအနိသံဝစေတယံတို့ငါဖျားမိကိုမိမဲ့သင်္ချေတတို့ဘယ်လိုသဘောပေါက်ကြသလဲ သဘောပေါက်တဲ့အတိုင်းဖြစ်နိုင်တယ်ယုတ်တရားသည်နေဆာလားအနေဆာလားလို့မေးလိုက်တယ်မေးလိုက်တဲ့အခါမှာအနေဆာဘာဖျားဆိုပြီးပိဿဝဂင်္ဂဟုတို့ကပြန်လျှောက်ထားကြတယ်အဲဒီလိုလျှောက်ထားပြီးတဲ့အချိန်ခါမှာယံပနာအိဋ္ဌံဒုက္ခဝါတံဒုက္ခဝါတိအဲ့ဒီအိဋ္ဌံဖြစ်တဲ့ယုတ်တရားဒီဒုက္ခလားဒုက္ခလားဆိုပြီးဘုရားရှင်ကထပ်ပြီးမေးတော်မူပြန်တယ်အဲ့ဒီလိုမေးလိုက်တဲ့အချိန်ကမှလည်းဒုက္ခပါဘုရားဆိုပြီးပိဿဝဂင်္ဂဟုတို့ကပြန်လျှောက်ထားတယ် အနိစ္စဒုက္ခနှစ်ခုဟောပြီးမှယံပနာနိစ္စဒုက္ခဝိပရိနာမဓမ္မကံလနုဒ္ဒသမနုပတိတောဧတမမဧသောဟမတ္တမေဧသောမေအတ္တတိဒီအနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြန်ပျက်စီးတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတဲ့ဒီယုတ်တရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ဆွဲယူသင်ပါမလားလို့ဒီလိုထပ်မေးလိုက်တယ်မေးလိုက်တဲ့အခါကျတော့မှနောဟိတံဗန္တိမဆွဲယူသင်ပါဘူးဆိုပြီးပြန်ဖြေတယ်ဆိုလိုတာက အနိစ္စလက္ခဏာနဲ့ဒုက္ခလက္ခဏာနှစ်ခုကိုပထမဘုရားရှင်ကထင်ရှားအောင်အရှုခိုင်းတယ်ပြီးတော့မှ အနတ္တကိုသင်ပေးတယ်အဲဒီတော့ဆိုလိုတာကအနိစ္စဆိုတဲ့တရားဟာလည်းဒီဒီတရားတွေပဲဒုက္ခဆိုတာလည်းဒီတရားတွေပဲအနတ္တဆိုတာလည်းဒီတရားတွေပဲတရားချင်းကတော့အတူတူပဲဒါပေမဲ့လို့အနိစ္စကို မြင်မှအနတ္တကမြင်နိုင်တယ် ဒုက္ခကိုလည်းမြင်မှအနတ္တကလည်းပို့ပြီးတော့မြင်နိုင်တယ်အဲ့ဒီလိုမြင်နိုင်တဲ့အတွက်ကြောင့်အနိစ္စနဲ့ဒုက္ခကိုပထမရှိဥစွာဟောတော့အနိစ္စရဲ့သဘာဝလေးကဖြစ်ပြီးနောက်မဖြစ်ခင်ကမရှိခြင်းဥဖြစ်ပြီးနောက်လည်းမရှိခြင်းဘယ်အဆုံးကိုသူကကြော်လွန်သွားနိုင်တဲ့စွမ်းအားမရှိဘူးအဲ့တော့မဖြစ်ခင်ကမရှိခြင်းဖြစ်ပြီးနောက်မရှိခြင်းမရှိခြင်းနှစ်ခုတို့ကိုကြကြနန္ဒမြင်မှအနိစ္စကိုမြင်မယ်အနိစ္စကိုကြကြနန္ဒမြင်မှအနတ္တကမြင်မှာ ဒါကြောင့်ဘုန်းကြီးကဟိုဒီနေ့ကမဖြစ်ခင်ကမရှိခြင်းဆိုတဲ့သုံးညသဘောကိုလည်းသိထားပြီးဖြစ်ရမယ်ဖြစ်ပြီးနောက်မရှိခြင်းဆိုတဲ့သုံးညသဘောကိုလည်းသိထားပြီးဖြစ်ရမယ်အဲဒီလိုသိမှသာလျှင်အနတ္တကိုရှုရင်သူကသဘောပေါက်မယ်ဆိုလိုတာကကျောင်းသားတယောက်ကကျောင်းမတက်ဘူးဒါကို absent ဆိုပြီးတော့သူတို့သုံးညတယ်အဲ့ဒီပုံစံမျိုးမဟုတ်ဘူးခုဒီမှာယုတ်တွေက နန္ဒီကဖြစ်ပြီးတာနဲ့ပြက်တယ်ပြက်ပြီးနောက်တစ်ထပ်ဖြစ်တယ်အဲ့ပြက်သွားတဲ့ယုတ်ကထပ်ဖြစ်တာမဟုတ်ဘူးနောက်ထပ်အသစ်ဖြစ်တယ်ဒါအသစ်ကအသစ်ပဲဟောင်းကဟောင်းပဲလူတယောက်ကခုနကဘဝတစ်ခုမှာကမှသေသွားတယ်ဒါကသမုဒိမရဏခေါ်ပါတယ်ခုဒီမှာကပရမတ္တသစ္စာနဲ့မှာကတော့မိုးမင်းပိုင်မိုးမင်းလို့ခေါ်တဲ့ခဏတိုင်းခဏတိုင်းမှာသေနေတယ်အဲ့သေနေတဲ့ယုတ်သေနေတဲ့နန္တရားဘယ်တော့မှပြောင်းမဖြစ်ဘူးခုနကကျောင်းသားတယောက်ကျောင်းမတက်လို့မရှိတဲ့ပုံစံမျိုးမဟုတ်ဘူးလုံးလုံးကိုမရှိတော့တာ လုံးလုံးကိုပြန်ပြီးမဖြစ်တာနှုတ်သားတော့ယုတ်နေဖြစ်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကိုသဘောပေါက်ရဲ့အတွက်ပရိစ္ဆသမုပ္ပါရှိပါတယ်အကြောင်းဣမသမိတတိဣဒဟောတိဒီအကြောင်းတရားရှိရင်ဒီအကျိုးတရားဖြစ်တယ်ဣမတုပါဒဣဒဥပ္ပစ္စတိဒီအကြောင်းတရားဖြစ်ခြင်းကြောင့်ဒီအကျိုးတရားကဖြစ်တယ်ဒါကိုသိအောင်ရှိပါတယ်ရှိလိုက်တော့အကြောင်းတရားတွေကထက်ခါထက်ခါကျေစုပြုပေးနေရင်အကျိုးတရားကထက်ခါထက်ခါဖြစ်တယ်ထက်ဖြစ်တာကအသစ်ပဲအဟောင်းမဟုတ်ဘူး ဒီမူလကြောင်းသားမဟုတ်ကြောင်းသားအစ်စ်ပဲအဲ့တော့အစ်စ်အစ်စ်ထပ်ထပ်ဖြစ်နေတယ်ဒီလိုအစ်စ်အစ်စ်ဖြစ်နေတာကိုယောဂီကနားလည်အောင်မြတ်စွာဘုရားကအကြည့်ခိုင်းတယ်ကြည့်လိုက်တဲ့အခါမှာပထမအဟောင်းနဲ့ဒုတိယအစ်စ်နဲ့မကူပထမအဟောင်းကဖြစ်ပြီးပြက်သွားတယ်မရှိဘူးသေသွားတာပဲသိခြင်းပြည့်စည်သွားတာပဲနော်ပထမအောင်းကသိခြင်းပြည့်စည်သွားတယ်နောက်တော့ပြန်ဖြစ်တာမဟုတ်ဘူးအဲ့သိခြင်းပြည့်စည်တဲ့အတွက်ဒါကိုမြင်မှ ဒီဖြစ်ပြီးတော့ပြက်နေတဲ့တရားတွေထဲမှာမပြည့်စည်ပဲအခြေခက်အခိုင်အမာနှစ်သွားတာအဖြစ်တည်နေတဲ့ခုနကတာမိလို့ခေါ်တဲ့ခန္ဓာအင်္ဂုံပိုင်းနဲ့အတ္တနိဝတိခေါ်တဲ့ဒီခန္ဓာအိမ်မှာအမြဲနေထိုင်နေတဲ့အတ္တကာရကလို့ခေါ်တဲ့ပြုလုပ်ဖွယ်ရဟုသမျှကိုပြုလုပ်တတ်တဲ့အတ္တဝေရကလို့ခေါ်တဲ့ခံစားဖွယ်ရဟုမှန်သမျှကိုခံစားတတ်တဲ့အတ္တအဋ္ဌာယကလို့ခေါ်ဆိုအပ်တဲ့စီမံခံခွဲတတ်တဲ့အတ္တမရှိဘူးဖြစ်ပြတဲ့သူကပြတ်သွားတယ် ဟိုတတိယဟန်ဆိုတော့ဟိုတနည်းဟိုအမျိုးသမီးလေးအလေရအမျိုးသမီးလေးပြောသွားသလိုတတိယဟန်ကဓမေဝဝိညာဏတန္တဝတိသန္တရတိဒီဝိညာဉ်ပဲဘဝတစ်ခုပြီးတစ်ခုပြောင်းနေတယ်လို့သူကဒီလိုအယူဆရှိတယ်ဒီဥစ္စာကပရိစ္ဆာသမုပ္ပါကိုကြည်ကြနေတာနားမလဲတာကအကြောင်းတစ်ခုနောက်တစ်ခုကတော့ဘုန်းကြီးတို့ အနိစ္စပရမတ်ကိုပရမတ်တရားတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုနားမလည်တာကအကြောင်းတစ်ခုဒီအကြောင်းကြောင့်သူကပြောတာအဲ့တော့ဘဝတစ်ခုပြီးတစ်ခုပြောင်းတာလည်းမရှိဘူးခဏတစ်ခုပြီးတစ်ခုပြောင်းလဲနေတဲ့အတ္တဆိုတာလည်းမရှိဘူးဒီတော့ဒီအနတ္တကိုမြင်မြင်တဲ့ပုဂ္ဂိုလ်ကခုနကအနိစ္စကိုမြင်ပြီးမှသာရှုလို့ရတယ်အနိစ္စသဘောဘောကိုမသိသေးတဲ့ပုဂ္ဂိုလ်တယောက်ကအနတ္တကိုတန်းရှုသဘောမပေါက်ဘူးနောက်တစ်ခုအနတ္တမှာအရေးကြီးတာကညံကပြောတော့တဲ့အမျိုးသမီးပြောတဲ့စကားတစ်ခုပေါ့နော်ဘုန်းကြီးတို့ဇာမာက နာနာဓာတုယောဝိနိဘုဒ္ဓိတဝခဏဝိနိဘောကိကတိအနတ္တလက္ခဏာယထာဝသရတတောဥပထာတိအတိအတိသောယုတ်တနန္တတွေကိုယုတ်တုံးယုတ်ခဲနန္တုံးနန်ခဲကိုညာနဲ့ဖြိုခွဲဖြည့်စည်းနိုင်မှသာလျှင်အနတ္တညာမြင်အနတ္တရောင်ကြီးတော်ကပေါ်လာမှာဖြစ်တယ်။ဒီတော့ယုတ်တုံးယုတ်ခဲနန္တုံးနန်ခဲတွေကိုညာနဲ့မဖြိုခွဲနိုင်သေးတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဒီအနတ္တညာမြင်ကဘယ်လိုမှမပေါ်နိုင်ဘူး။ဘာဖြစ်လို့လဲ तू ကတစ်ဆက်တည်းမြင်နေတဲ့လူ။ ပြီးတော့ရုပ်တုံးရုပ်ခဲကိုဖြိုတယ်ဆိုတာကယုတ်ကလမြင်ရမယ်ယုတ်ကလမြင်ုံနဲ့ကိစ္စမပြီးဘူးယုတ်ကလတကုတကုမှာပရိယာဘောတိဇောဝါယောအစင်းနဲ့ရတာဩဇာသတိဖြင့်သဘောတရားရှိခုကိုခုရှင်ရှိခုကိုခုမြင်ရမယ်ဒါသမုဟခဏပြိုတယ်ခေါ်တာပေါ့ကလတ်တင်မြင်တော့တဏှတိခဏပြိုပြီးကလတ်ကိုမြင်တော့ကလတ်တကုတကုမှာဓာတ်ခွဲနိုင်ရင်တော့သမုဟခဏပြိုသွားတယ်ပထဝီဓာတ်ကဘာလုပ်ငန်းကိစ္စလုပ်တယ်အာဘောကဘာလုပ်ငန်းကိစ္စလုပ်တယ်တေဇောကဘာလုပ်ငန်းကိစ္စလုပ်တယ်ဆိုတာကိုကလတ်တခုတွင်းမှာရှိတဲ့ယုတ်တရားလုပ်ငန်းကိစ္စကိုလှမ်းကြည့်တာနဲ့မြင်နေရမယ် အဲ့ဒီလိုမြင်မှဒါလျင်ယုံတော့ယုံခဲကိုညာနဲ့ဖြိုခွဲနိုင်သည်မြည်ပါတယ်အဲ့ဒီလိုဖြိုခွဲနိုင်တဲ့ပုဂ္ဂိုလ်ရဲ့တန်တန်မှားသာလျင်ဒီအနတ္တညာမြင်ကပေါ်လာမှာဖြစ်တယ်နောက်တစ်ခုကနန္တုံနံခဲကြတော့ခုနကညကပြောသလိုပဲခဏကတလုံးကလည်းဘုန်းကြီးပြောခဲ့ပြီးပြီနံကနက၄မျိုးရှိနေတယ်အရှုကအာယုံမှာဥပမာ သကုဒေါရဝိထိဖြစ်ခဲ့ဒါကပိစ္ဆဒရဝဇာဒါကသကုဝိညာဉ်ဒါကသံပရိဆိုင်ဒါကသန္တိရဏဒါကဥထောဒါကပရမဇောဒုတိယဇောတတိယဇောစသည်ဖြင့်စိတ်တက္ကနာနဲ့စိတ်တက္ကနာကိုကိုယ်ကပြပြမြင်ရင်တော့ဒါသန္တိကနာပြောတယ်တော်တော့ပိစ္ဆဒရဝဇာမှာစိတ်စိတ်ကဘယ်နှလုံးရှိလဲမသိဘူးမြင်တော့မြင်လိုက်တယ်မြင်နေမြင်နေလို့တော့မှတ်လိုက်တာပဲမြင်တာအဲ့မှာစိတ်စိတ်ဘယ်နှလုံးရှိလဲဘယ်လိုဝိထိစဉ်ဖြစ်တယ်ဘာမှမသိဘူးဒါလို့ဆိုရင်ခဏကမပြောဘူးလုံးထွေးနေတယ် ဒီတော့ပြစ္ဆရဝဇ္ဇမှာဆက်စီတိတ်က7လုံးသက္ကဝိညာဉ်မှာဆက်စီတိတ်က7လုံးတံပရိစိတ်မှာ7လုံးစသည်ဖြင့်စိတ်တခဏတိုင်းစိတ်တခဏတိုင်းမှာဆက်စီတိတ်တွေကိုကိုယ်ကပြောပြတစ်လုံးစီတစ်လုံးစီမြင်သွားပြီဆိုရင်တော့ဒါသမုဟကဏနာအပေါအဆုအတုံးခဲပြိုသွားတယ်စိတ်တခဏတွေတစ်ခုပြီးတစ်ခုမြင်တာကတော့တန်တဏိကနအစဉ်တန်းအတုံးခဲပြိုတယ်စိတ်တခဏတစ်ခုတစ်ခုအတွင်းမှာတည်ရှိတဲ့ပရမတ္တတရားတွေကိုတစ်လုံးစီတစ်လုံးစီခွဲခြားစိတ်ပြပြီးရှုနိုင်တာက သမုဟခဏအတုံးခံပြုတ်တယ်သို့တော့ဖတ်တကဘာလုံငန်းကိစ္စလုပ်တဲ့စိတ်တခဏတစ်ခုတုံးဝေဒနာကဘာလုံငန်းကိစ္စလုပ်တဲ့တင်ညာကဘာလုံငန်းကိစ္စလုပ်တဲ့သူတို့ပြုလုပ်နေတဲ့လုပ်ငန်းကိစ္စတွေကိုလည်းခွဲခြားဆင်ဖြာပြီးသိအောင်ရှုရတယ်အဲ့ဒီလိုရှုနိုင်ရင်ဒီလောက်နဲ့လုံလောက်ပလားဆိုတော့မလုံလောက်သေးဘူးအရှုခံဖြစ်တဲ့နန္တရားဘက်မှာတန်တရိကဏသုမကဏကိစ္စကဏပြောသလိုရှုနေတဲ့ဝိပဿနာဇောဝိတိမှာလည်းတန်တရိကဏသုမကဏကိစ္စကဏသုံးခုလုံးပြောအောင်ရှုရမှာပဲ ဇောဝိပဿနာဇောဝိတိကတော့မနောရဝဇန်တစ်ကြိမ်ဇောခုနှစ်ကြိမ်များသောအဖြစ်ဖြစ်ပါတယ်။သို့တော့ဝိပဿနာကနုနယ်နေသေးတယ်ဆိုရင်တော့နုနယ်နေသေးတဲ့ဝိပဿနာရဲ့နောက်မှာတရားယုံကြခြင်းလည်းကြတတ်ပါတယ်။ရင့်ကျက်သွားတဲ့ဝိပဿနာဉာဏ်တို့ရဲ့နောက်မှာတော့တရားယုံမကြတော့ဘူး။ဒီတော့ဒီကဒါကမနောရဝဇန်ဒါကပထမဇောဒုတိယဇောတတိယဇောသုတ္တဇောစသည်ဖြင့်ခွဲခြားစိတ်ပြပြီးစိတ်တက္ကနာတိုင်းကိုရှုနေတဲ့ဝိပဿနာညာဘက်မှာလည်းသိအောင်ရှုရတယ် စိတ်တက္ကရာတစ်ခုတစ်ခုတွင်မှတည်ရှိနေတဲ့နန္တရားပရမတ္တဓာတ်သားတွေလည်းဘယ်နှလုံးရှိတယ်ဆိုတာပြစ္ဆဒရဏသိရတယ်။အဲဒီနန္တရားတိုင်းမှာလည်းဖတ်တာကဘာလုံငါကိစ္စလုပ်တယ်ဝေဒနာကဘာလုံငါကိစ္စလုပ်တယ်စသဖြင့်လုံငါကိစ္စကိုခွဲခြားစိတ်ဖြာသိရတယ်။အဲဒီလိုအရှုကနန္တရားရှုတတ်တဲ့နန္တရားဘက်မှာလည်းတဏှိကနာ၊သုမဟကနာကိစ္စကနာသုံးခုပြုရတယ်။အဲဒါကိုတော့အာရမဏကနာဆိုပြီးပေါင်းခေါ်ထားတာပဲ။ဒီတော့အဲဒီလိုရုပ်တွန်းရုပ်ခဲနန္တုံနံခဲတွေကိုညာနဲ့ဖြိုခွဲနှိမ့်တဲ့စွမ်းအားလည်းရှိရမယ်။အနိစ္စဉာဏ်အမြင်လည်း ရှိရအဲ့ဒီခါကျမှဒါလေးဒီပုဂ္ဂိုလ်ရဲ့တန်တမှာခုနကသုံးညတသဘောချက်ချက်နဲ့သဘောပေါက်မယ်အနတ္တသဘောတေချာသဘောပေါက်မယ်ဒီအနတ္တဉာဏ်အမြင်ကိုပဲသုံးညတဘက်ကနေလှည့်ပြီးတခါပြန်ပြီးအရှုခိုင်းတာပဲနောက်တစ်ခုကတော့ဘုန်းကြီးတို့ဒီလိုပြောခဲ့ပြီးပြီဣမသမိအတ္တတိဣဒနာဟောတိဒီအကြောင်းတရားမရှိရင်ဒီကြိုးတရားမရှိဘူး ဣမတနိရောဓဣဒံနိရောဓတိဒီကြောင့်တရားတွေချုပ်ငိမ့်တော့ဒီကြောင့်တရားချုပ်ငိမ့်တယ်အဲ့ဒီရှုခွက်ကခဏလေးချုပ်သွားတဲ့ပုံစံမျိုးကိုပြောတာမဟုတ်ဘူးနောက်တစ်ချိန်ကမှမိမိတို့အရတ္တမေအရတ္တဖို့ရမယ်အရတ္တမေအရတ္တဖို့ရတဲ့အချိန်ခါမှာအရတ္တမေရဲ့စွမ်းအားကြောင့်ဝိဇ္ဇာတနာဥပါဒံဆိုတဲ့ကိလေသာတွေအကုန်လုံးအကျွင့်ချမရှိဂုံစင်အောင်ချုပ်ငိမ့်သွားတယ်ချုပ်ငိမ့်သွားတဲ့အတွက်အကျိုးခန္ဓာ၅ပါးလည်းကိုဖြစ်စဉ်နဲ့စွမ်းအားရှိတဲ့သင်္ခါရကံတွေလည်း စွန့်အင်တွေကုံသွားတယ်ကုံသွားလိုက်တော့အဝိဇ္ဇာနဲ့ဥပါဒသင်္ခါရကံတွေလုံးလုံးချုပ်တယ်လို့ပြောနော်အနာကခန္ဓာကိုဖြစ်စဉ်မဲ့ကံတွေအကြောင်းတရားတွေကအကျွမ်းကြံမရှိဂုံစင်အောင်ချုပ်ငိမ့်တဲ့အတွက်အကျိုးခန္ဓာ၅ပါးလဲနိပရိနိဗ္ဗာန်သုတိကိုနောက်ဆုံးထားပြီးပရိနိဗ္ဗာန်သုတိဘာအပြီးတိုင်းအကျွမ်းကြံမရှိဂုံစင်အောင်ချုပ်သွားတယ်နောက်ထပ်ဘာမှဖြတ်ပြီးမဖြစ်တော့အဲ့ဒီလိုမဖြစ်တဲ့သုံးညသဘောကိုလည်းသုံးညတသဘောကိုလည်းမြင်အောင်ကြည့်ရမယ်ဒါကတော့ဒီသုံးညတကတော့ အထူးအဖြင့်အနတ္တဉာဏ်အမြင်နဲ့မဲ့ဖို့နိဗ္ဗာန်ကိုဝင်တဲ့ပုဂ္ဂိုလ်တွေအတွက်အတုသဖြင့်ပြောလို့တဲ့သုံးညတပါနော်အကျုပ်ကံဖြစ်တဲ့နိဗ္ဗာန်ဘက်မှာကိုလည်းနိဗ္ဗာန်ကိုလည်းသုံးညတဝိမက်ဒီကိုလည်းမညံဘုံညာတွေကိုလည်းသုံးညတဝိမောကဆိုပြီးဒီလိုနာမည်တက်ပေးပါတယ်နော်ဒီတော့ယောဂီပုဂ္ဂိုလ်တို့ကနောက်ဆုံးဒီသင်္ခါရုပ္ပကဉာဏ်ရောက်တဲ့အချိန်ခါမှာသင်္ခါရုပ္ပကဉာဏ်ကိုရင့်ကျက်အောင်အကျဉ်းချင်းရှုပြီးလို့ရှိရင် ဒီသင်္ခါရတရားတွေကမိမိကြိုက်နှစ်တဲ့သင်္ခါရတရားကိုရွေးချယ်ပြီးရှုနိုင်ပါတယ်။အဲဒီလိုရှုတဲ့ဘက်မှာဘုန်းကြီးတို့မြတ်သောအဖြစ်ယောဂီတွေကိုတော့ဇာဏံတရားတွေကိုဥစားပေးပြီးရှုဖို့အကြံပေးပါတယ်။ဒီတော့ယောဂီတွေမှာတချို့ကပရမဇန်ကိုရှုရတာပုံနှိမ့်ချိုက်တယ်။တချို့ကဒုတိယဇန်တချို့ကတတိယဇန်တချို့ကသရုတ်တဇန်ကိုရှုရတာပုံနှိမ့်ချိုက်တယ်။ဘာပုံမူတည်လဲဆိုတော့အတိတ်ကစိပုထားခဲ့တဲ့ပါရမီအပေါ်မူတည်ပါတယ်နော်။ အတိတ်ကမိမိကတတိယဇံကိုရှုပြီးတော့မညံကိုလိုချင်တဲ့စိတ်ထားဖြင့်ပါရမီမျိုးစုံထူထောင်ခဲ့တဲ့ပုဂ္ဂိုလ်ကဒီမညံဖုန်ညံစိတ်ခံဒီမှာဒီတတိယဇံကိုရှုရတာကပိုရှုလို့ကောင်းတယ်လို့ဖြစ်နေ။ဣဇ္ဇတရှုရင်လည်းပိုကောင်းတယ်လို့ဗိဒ္ဓရှုရင်လည်းပိုကောင်းတယ်လို့ဖြစ်နေ။အဲ့ဒီခါမှာဝိသုဒ္ဓိမေအထက်ကရာကတော့အနတ္တကိုဥစားပေးပြီးရှုဖို့အကြံပေးပါတယ်။အဲ့ဒီလိုအနတ္တဉာဏ်အမြင်နဲ့အရိယာမက်ကိုစိုက်ပြီးတော့အရိယာမက်ကနိဗ္ဗာန်ကိုအာယုံယူနိုင်ခဲ့မယ်ဆိုရင်တော့ဒါဒီဟာ ဒီနိဗ္ဗာန်ဒီမဉ္ဇဉ်တွေကိုလည်းသုံးညတဝိမောက္ခဆိုတဲ့နာမည်နဲ့ဒီလိုအမိတစ်မျိုးနဲ့ခေါ်ပါတယ်အဲ့ဒီသုံးညတကတော့ဒါအဆင့်မြင့်ဆုံးသုံးညတဖြစ်ပါတယ်နော်အဲ့ဒီသုံးညတကိုသုံးညသဘောကိုမြင်အောင်ကြည့်ရမှာဖြစ်တယ်ဒီတော့ခုနကပြောလို့တဲ့အဓိပ္ပာယ်ကဒီတော40ရှုခွက်ကဒီလောက်နဲ့လုံလောက်မလားဆိုတော့မလုံလောက်ပါဘူးဘာဖြစ်လို့မလုံလောက်လဲကိုကမလုံလောက်တဲ့ အကြောင်းတွေဖြစ်အောင်ကိုကစီးပူးခဲ့တယ်အတိတ်ခန္ဓာတွေအပေါ်မှာလှမ်းပြီးလွမ်းနေတာလည်းရှိတယ်ခုနေပြစ္ဆုတ်ပေါ်မှာအခြေအနေကသိမဟန်ဖြစ်တယ်အတိတ်ကရှင်ပြည်တော်ကရွှေတိဆောင်းခဲ့တာလေးကိုပြန်ပြီးတော့လွမ်းနေတတ်တယ်ဟုတ်တယ်မလားအတိတ်ကိုလည်းပြန်ပြန်လွမ်းနေအနာဂတ်ကိုလည်းလှမ်းလှမ်းပြီးမျောနေတယ်ဒါကြောင့်အတိတ်ကိုလည်းဒီတော်လေးဆိုရှုွက်ရှုပြရတယ်အနာဂတ်ကိုလည်းရှုပြရပါတယ်နော်ရှုလိုက်တဲ့အခါမှာယောဂီပုဂ္ဂိုလ်တွေကအတိတ်ကတန္တရာခိကသိရှင်းလွန်းတော့ဂုံစီအောင်တော့ဘယ်လိုမှမရှုနိုင်ဘူး ရှုလိုက်နိုင်တဲ့အတိတ်တွေအနာဂတ်တွေမှာဒီခန္ဓာ၅ပါးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဉာဏ်နဲ့ကိုယ်ကိုယ်ကိုယ်ကိုယ်ရှုနိုင်တဲ့ပုဂ္ဂိုလ်ကမရှုလိုက်နိုင်တဲ့အတိတ်အနာဂတ်တွေမှာလည်းအဲ့ဒီခါကျတော့မှထိုနည်း၎င်းဆိုပြီးတော့နီးမိပြီးအနှွဲ့ရဉာဏ်နဲ့ရှုရတာပါနော်။ဘာဖြစ်လို့လဲသံဃာခိကသိရှိတော့မရှုနိုင်ဘူး။အနာဂတ်ဆိုတာလည်းမဆုံးသေးတဲ့ပုဂ္ဂိုလ်တွေအတွက်သိများပါတယ်နော်။သို့တော့ အနာဂတ်တန္တရာခီဆုံးသည့်တိုင်အောင်တော့ရှုထားပြီးဖြစ်နေပြီထိုချင်းခါမှာရှုထားပြီးပြီမဲ့လို့နည်းနည်းလေးပြန်ပြီးစဉ်းစားကြည့်နော်ဘဝတစ်ခုအတွင်းမှာဒီယူပါယံကိုလှမ်းသိနေတဲ့သက္ကုဒ္ဒရဝိတိစောဝိတိစိတ်အစဉ်မဲ့ဆိုကြစို့ဘလောက်များသလဲမရင်မတွက်နဲ့ကိုယ်စီအောင်ရှုနိုင်မလားမရှုနိုင်ဘူးဒါပဲအတန်ကြားတဲ့စိတ်ဒီတိုင်းပဲကိုယ်အောင်တော့မရှုနိုင်ဘူးဒါပဲလေရှုနိုင်တဲ့သက္ကုဒ္ဒရဝိတိကတော့တော်တော်များတယ်ဘလောက်များတယ်ဆိုတာမပြောနိုင်မိနဲ့မရှုလိုက်နိုင်တာတွေလည်းအများကြီးပဲ အလားတူပဲအနာဂတ်မှာလည်းဒီတိုင်းပဲနော်အနာဂတ်ဘဝတွေက၃ဘဝ၄ဘဝစသည်ရှိနေကြမယ်ဆိုရင်ဒီဘဝတစ်ချက်မှာဖြစ်ပေါ်မဲ့သကုတ္တရဝိထီပေါင်းသောတတ္တရဝိထီပေါင်းဒါတွေကလည်းမရင်မတွက်နိုင်အောင်များကြပါတယ်ဒါပေမဲ့လှမ်းတော့ရှုလိုက်တာပဲတော်တော်များများတော့ရှုမိတယ်မရှုလိုက်နိုင်တာလည်းရှိချင်းရှိမယ်အဲဒါကြောင့်ရှုလိုက်နိုင်တဲ့ခန္ဓာ၅ပါးတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုဉာဏ်နဲ့ ထိုးထွင်းပြီးရှင်းရှင်းလင်းလင်းသိမြင်ပြီးတဲ့အခါမရှုလိုက်နိုင်တဲ့အတိတ်နဂတ်တွေမှာလည်းအဲ့ဒီခါကျတော့မှထိုနည်း၎င်းဆိုပြီးတော့ထိုနည်း၎င်းနဲ့ရှုရတာပဲနော်ဒါကိုအနှော့ရညာလို့ခေါ်ပါတယ်ဒါပြင်းနဲ့ခစ်ကတော့အတိတ်ကိုလုံးလုံးမရှုဘဲနဲ့အနာဂတ်ကိုလုံးလုံးမရှုဘဲနဲ့သိလည်းမသိဘဲနဲ့အတိတ်ယုံနာလည်းမသိအနာဂတ်ယုံနာလည်းမသိပစ္စုပန်ယုံနာလည်းမသိပါဘူးနော်အဲ့မသိမှုတွေတပုံကြီးထားပြထိုနည်း၎င်းလုံနေတယ်အဲ့ဒီထုံကြီး၎င်းကတော့အတိပဲမရှိသိမှမသိသေးတဲ့ထုံကြီး၎င်းဆိုတော့ ကျန်တဲ့ထုံနည်း၎င်းလို့ပြောမှာမကြံသေးတာကွာသိပြီးသားဖြစ်ရမယ်ဟုတ်တယ်မလားသိပြီးမှတန်လင်ကျန်တာတွေထုံနည်း၎င်းမဲ့လို့ဒီလိုလုပ်ရမယ်လုပ်ငန်းခွင်ဖြစ်ပါတယ်ဒါအနောယပစ္စကညာနဲ့တက်ရိုက်ပထမရှုပြီးမှအနောယညာနဲ့တခါပြန်ပြီးရှုရမယ်ရှုခွက်ဖြစ်ပါတယ်နော်ကဲဒီရှုခွက်ကိုသေသေးချာချာရှုနိုင်တဲ့ပုံကိုယ်တွေနော်အဲ့ဒီရှုလောက်ခွက်လောက်ကို ပြကြနနာရှုနေတဲ့ပုဂ္ဂိုလ်တွေမှာဘုန်းကြီးတို့ပရိစ္ဆသမုပ္ပါအင်္ဂါရတ္တိကိုလည်းသူကပြန်ပြီးအစ္ဆဒဗိဒရှုရတယ်အတိတ်ရှုရတယ်အနာဂတ်ရှုရတယ်အင်္ဂါဘဝ၃ခု၃ခုခွင်းဆက်ပြီးတော့ရှုရပါတယ်ဆိုလိုတာကဥမာအဝိဇ္ဇာဖြစ်တဲ့သင်္ခါရဖြစ်တဲ့ကိုယ်ကရှုတတ်ပြီးပြီအဝိဇ္ဇာလည်းဖြစ်ဖြစ်အနေဆသင်္ခါရလည်းဖြစ်ဖြစ်အနေဆနော်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်တဲ့သင်္ခါရလည်းဖြစ်ဖြစ်အနေဆဝိညာဉ်လည်းဖြစ်ဖြစ်အနေဆစသဖြင့်ဒါတွေကိုစနစ်တကျရှုရပါတယ် ဒီရှုွက်တွေကတော့ဘုန်းကြီးတို့ဆရာသမားနဲ့သေချာပိုက်စိတ်တက်ပြီးလေ့လာရမယ့်သဘောဖြစ်တယ်။ကိုယ်တယောက်တည်းကိုယ့်ဟာကိုယ်ရမ်းရှုလို့ကတော့တိတ်မလွယ်တဲ့သဘောရှိပါတယ်။ဘာဖြစ်လဲ။စာပေမကျွမ်းကျင်လို့ပဲ။စာပေကျွမ်းကျင်နေမယ်ဆိုရင်တော့ရှုလို့ရပါတယ်နော်။အဲဒီတော့ဝိညာဉ်ဆိုတာကဘာပြောတယ်ဝိပဝိညာဉ်ဝိပဝိညာဉ်ကဘာတွေလဲ။ဘာမှမမသိတဲ့ပုဂ္ဂိုလ်တယောက်တည်းကတော့ဆရာသမားအကူကြီးလိုအပ်ပါတယ်နော်။အဲဒီတော့ဒီ စိဒီလိုဝိပရိစ္ဆသမုပ္ပါအင်္ဂါရတိလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးရှုနိုင်ရင်ဒါသမှုရိယသစ္စာကိုရှုထားပြီးဖြစ်နေပြီခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးရှုနိုင်ရင်ဒါလည်းဒုက္ခသစ္စာကိုရှုထားပြီးဖြစ်နေနော်ဒီဒုက္ခသစ္စာသမှုရိယသစ္စာနှစ်ပါးတို့ကိုခုလိုအနိစ္စဒုက္ခအနတ္တလက္ခဏာအင်၃တန်တင်ပြီးရှုလိုက်တဲ့အခါတချို့ယောဂီတွေမှာအထူးသဖြင့်တော့ခုပစ္စဝကိငါးဟုတို့လို့ပေါ့နော်ဒီလိုယောဂီတွေမှာဖြစ်တာပြက်တာတွေကသိပြီး တိတိကျကျမြင်လာတဲ့အချိန်ခါမှာနောက်ပိုင်းတို့ကအဖြစ်ကိုမရှုဘဲနဲ့အပြက်တက်တက်ကိုလှရှုလိုက်ရင်တခါတော့ဖြစ်တာမတွေ့တော့ဘဲနဲ့အပြက်တက်တက်နဲ့ပဲရောက်သွားပြီအဲ့ဒီခါမှာတော့အကုန်လုံးပရမတ္ထဓာတ်တက်တက်ပဲကလအမှုံလေးအသေးဆုံးလေးတောင်သူရှာဖွေလို့မတွေ့တော့ဘူးအဲ့ဒီပရမတ္တတက်ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တိပိဆက်ပြီးဝိပဿနာရှုလိုက်တာအဲ့ဘင်္ဂဉာဏ်ကနေအထက်ပိုင်းဉာဏ်တွေကတော့တချို့ယောဂီများမှဉာဏ်ထက်ခဲ့ရင်တော့တထိုင်အတွင်းနဲ့သူကတန်းတက်သွားတယ်အလုံးကအပြက်ကိုပဲရှုနေကြတာ အဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးဒီလိုရှုလိုက်မယ်ဆိုရင်လည်းမဉဏ်ဖုန်ဉဏ်ရနိုင်တယ်အရတ္တဖို့ရနိုင်တယ်ဆိုပြီးအောက်မှာရေးထားပါတယ်နော်။ဒါပညာဘာဝနာပြည့်စည်ပြည့်စုံနိုင်တယ်လို့ဆိုလိုတာပါနော်။ဒါကြောင့်အဲ့ဒီလိုရှုလို့မှအောင်မြင်မှုကမရသေးဘူးဉာဏ်ကနည်းနည်းလေးနှုတ်နေသေးတယ်မဉဏ်ဖုန်ဉဏ်ရနိုင်တဲ့စွမ်းအားကမရှိသေးဘူးဆိုရင်တော့ဘုန်းကြီးတို့အောက်မှာရှိတဲ့ရူပတ္တကဝိပဿနာရှင်ဤ အရုပတတ္တကဝိပဒနာရှုနည်းဆိုတဲ့ဒီရှုနည်းတွေကိုပြောင်းပြီးရှုပြရပါတယ်နော်စာမျက်နှာ418ကိုကြည့်လိုက်419နော်ဒီတော့ဒီရူပတတ္တကဝိပဒနာရှုနည်းမှာ9နည်းရှိပါတယ်နော်နံပါတ်1ကအာဒါနနိခေပယုတ်ရှုနည်းတဲ့အဲ့ဒီအာဒါနနိခေပယုတ်ဆိုတာကဘာပြောတာလဲလို့မေးတော့အာဒါနကပြိဏ္ဍာန်နေတာနော်နိခေပကတော့ခန္ဓာကိုယ်ကြီးကိုစွန့်ပစ်လိုက်တဲ့ တဲ့အချိန်ဆိုတော့စွတ်တီကိုပြောတာအာဒါနကပရိသန္တိယူတဲ့အချိန်ပရိသန္တိယူတဲ့အချိန်မှာဖြစ်ပေါ်တဲ့ယောဂကနေပြီးတော့စွတ်တီအထိအဲ့ဒီယုတ်တွေကိုသူကဘာဖြစ်လဲစွတ်တီတို့တန်ရောသောအချိန်ကာလအတွင်း၌တည်ရှိသောယုတ်တရားတို့ကိုလက္ခဏာရင်၃ချက်တလှည့်စီတင်၍ဝိပဿနာရှုပါဣဇဒတလည်းဗိဓတလည်းရှုပါတဲ့နော်ဣဇဒမှလည်းရှုရမယ်ဗိဓမှလည်းရှုရမယ်အဲဒီတော့ယုတ်တရားတက်တက်ကိုရှုတော့အဲ့ဒီမှာဒီရှုခွက်က ဒီရှုခွက်ကဘယ်ပုဂ္ဂိုလ်ရှုသွားတယ်လို့ဒီလိုတော့မေးစရာရှိတယ်မြတ်စွာဘုရားအကောင်ဆုံးရှုသွားတာပဲနော်ဘယ်ကမှာရှုလဲဆိုတော့မြတ်စွာဘုရားဗောဓိမန္တန်မှာဘုရားမဖြစ်ခင်နောက်ဆုံးပစ္စည်းမယံမှာဝိပဿနာရှုတဲ့အပိုင်းမှာဒီရူပတတ္တကဝိပဿနာရှုနည်းအရူပတတ္တကဝိပဿနာရှုနည်းကိုဘုရားရှင်ထည့်သွင်းပြီးရှုပွားသုံးတတ်တော်မူတယ်ဆိုတာကိုပရိနိဗ္ဗာန်မဟာပရိနိဗ္ဗာန်တို့မဟာဝေကအထက်ကရာမဟာပရိနိဗ္ဗာန်တို့အာယုသင်္ခါရောသစ္စနာ အာယတကာရစွန့်လွတ်တော်မူတဲ့အပိုင်းမှာဖွင့်ဆိုထားပါတယ်ဆိုလိုတာကတော့ဘောဓိမာနိုင်မှာဘုရားမဖြစ်ခင်မှာလည်းဒီရူပတ္တကအရုပတ္တကဝိပဿနာရှုနည်းကိုဘုရားရှင်ရှုတော်မူပါတယ်နောက်တစ်ခုမြတ်စွာဘုရားအလုံးကြားမှုတဲ့အတိုင်းပြိဋိဘံမဆံမီသုံးလမြောက်နော်တဘူရဲလပြည့်နေ့တဘူရဲလပြည့်နေ့ကနေပြီးတော့မြတ်စွာဘုရားအာယုသင်္ကာရလွတ်တော်မူတယ်ဘာလဲအာယုသင်္ကာရလွတ်တယ် အများကတော့အဲ့ဒီလိုပဲနားလည်ကြတယ်နော်သူကဆိုလိုတာကဒီလိုဘုန်းကြီးတို့မြတ်စွာဘုရားပရိနိဗ္ဗာန်မစံမီဆယ်လောက်မြောက်မှာခန္ဓာရဲ့ယောဂဝေဒနာဆွတ်ကလာပါတယ်ဒီခန္ဓာရဲ့ယောဂဝေဒနာကမရဏန္တိကဝေဒနာဆိုပြီးစာကဒီလိုပြောတယ်မရဏန္တိကဆိုတာကသေခြင်းနဲ့အဆုံးပိုင်းခြားရှိတဲ့ဝေဒနာသေမှပဲဒီဝေဒနာပြောက်မယ်မသေမချင်းမပြောက်နိုင်ဘယ်လို့မှကုလို့မရဘူးအဲဒီတော့ ဆေးမရှိတဲ့ဝေဒနာဘာကြောင့်လဲဆိုတော့တစ်ချိန်မှာအလောင်းတော်ကဘဝတစ်ခုမှာဆွကြစို့နော်လက်ဝေသမားချင်းဆုံတယ်ဘုရားလောင်းကသူတို့ရွာကိုအမတန်အကောင်ပေါင်းတော်နဲ့လက်ဝေသမားအကြီးတယောက်ကလာပြီးတော့ဘိုးတောင်းတယ်ဘိုးရှိတဲ့လူထွက်ခဲ့ဆိုလက်ဝေစင်မောကနေဘိုးတောင်းတယ်ဘလို့မှမတည့်ရဘူးသူခွန်အားအသိကောင်းနေတာဘုရားလောင်းကလည်းမခံကျင်တဲ့နဲ့သူကဘုရားလောင်းကအဲ့ချိန်ကလူကခတ်ပုပု ခပ်ပုပ်ဘူးလေးဆိုတော့ဝင်ပြီးတက်ပြီးခရလဝိထိုးထိုးလိုက်တဲ့အခါမှာအဲ့လူကောင်အကြီးကြီးကိုသူကကင်ပြီးတော့ခါကင်ရိုက်ချိုးပလိုက်တယ်အဲ့ဒါလောက်အထိတန်နေဘုရားလုံးကလည်းခါကင်ရိုက်ချိုးလိုက်တော့ဟိုဘက်ကခါချိုးသွားတယ်အဲ့ဒီယောဂဝေဒနာအဲ့ဒီအကုသိုလ်ကံမိလာတယ်ပြိဋိဘံမစံမီဆဲလက်မှဒီအကုသိုလ်ကံကအကျိုးပေးဖို့ရမိလာတယ်မိလာတဲ့အချိန်ကကြတော့ဒီခန္ဓာဝေဒနာဘယ်လို့မှကုလို့မရဘူးဆိုတော့ဘုရားရှင်လည်းသိတယ်သိတော့မြတ်စွာဘုရားဘာလုပ်တယ်ဒီရူပတ္တကဝိပဿနာရှင်ကြီး အရုပတတ္တကဝိပဿနာရှုကြီးဖြင့်အရဟတဖို့ဝိပဿနာဘာဝနာကမ္မထံကိုစီးပြန်ပြီးတော့မှအရဟတဖို့တမဘတ်ကိုဝင်စားတော်မူပါတယ်။အဲဒီမှာအထက်ကရကမှတ်ချက်ချထားတာကဘောရိမန္တိမှာဘုရားအဖြစ်သို့ရောက်တော်မူရန်ဥတည်ချက်ဖြင့်မြတ်စွာဘုရားဒီရူပတတ္တကဝိပဿနာရှုနည်းအရူပတတ္တကဝိပဿနာရှုနည်းဆိုတဲ့ဒီရှုနည်းတွေကိုရှုခဲ့သလိုပရိနိဗ္ဗာန်မစံမီဆယ်လမှာလည်း ဒီရူပတတ္တကဝိပဿနာရှင်ဤအရူပတတ္တကဝိပဿနာရှင်ဤဆိုတဲ့ဒီဝိပဿနာရှင်ဤတွေဖြင့်ဝိပဿနာဘာဝနာကမ္မထံကိုစဉ်းမြတော်မူပြီးတဲ့နောက်အရဟတဖို့တမန်ဘက်ကိုဆက်လက်ပြီးဝင်စားတော်မူတယ်။အဲ့ဒီအရဟတဖို့တမန်ဘက်ကစွန့်အင်သိကြီးသွားတယ်။စွန့်အင်သိကြီးသွားတဲ့အခါကျတော့မှအရဟတဖို့တမန်ဘက်ကထလင်ထားခြင်းဒီခန္ဓာဝေဒနာသည်ဒီနေ့မှနောင်ပြိနိဗ္ဗာန်စံမိဆယ်လမြောက်နေ့အထိမပေါ်ပါစေသတည်းစသည်ဖြင့်ဒိဋ္ဌာန်ရတယ် အဲ့ဒီအဋိဌံပါရမီနဲ့ဒီဝေဒနာကိုခွာထားရတယ်။ဒါပြင်လည်းနောက်နေ့ပြန်လာရင်လည်းထပ်ပြီးဒီလိုပဲအလားတူပြိအရဟတဖို့သူမဘဝင်စားပြီးတော့ဒိဋ္ဌံနေ့စဉ်နေ့စဉ်အဲ့ဒီလိုဒိဋ္ဌံပြီးဝင်စားနေရတယ်။အဲ့ဒီလိုဝင်စားလိုက်တဲ့လုပ်ငန်းခွင်ကိုတဝရလပြည့်နေကြတော့ဘုရားရှင်ကကျင်ညာတယ်။ဒီနေ့ကနေနောင်ပြိနိဗ္ဗာန်ဆံမဲ့၃လမြောက်ဖြစ်တဲ့ကဆုံလပြည့်နေ့အထိပဲဒီအာယုသင်္ခါရဖလားသမဘပေါ့နော်။ အတ္တကိုပြုပြင်ထိမ့်သိမ်းဆောက်ရှောက်ပေးနေတဲ့သမဘတ်ဒီသမဘတ်ကိုငါဝင်စားတော့မယ်ကဆုံလပြင်းတွေကကြော်သွင်းရင်ငါဖျားမဝင်စားတော့ဘူးလို့ဆုံးဖြတ်ချက်ချတာပဲဆုံးဖြတ်ချက်ချပြီးကြီးညာတာဒါကိုအာရိသင်္ခါရလွတ်တော်မူတယ်လို့ခေါ်တာပါနော်အဲဒီတော့ကဆုံလပြင်းတွေအထိပဲဒီသမအရတ္တဘုသမဘတ်ကိုဝင်စားတော့မယ်ကဆုံလပြင်းကြော်ရင်တော့မဝင်စားတော့ဘူးဆိုပြီးဒီလိုဆုံးဖြတ်ချက်ကြီးညာချက်ပဲအဲ့ဒါကိုအာရိသင်္ခါရလွတ်တယ်လို့ခေါ်ပါတယ်ဒီတော့ပြောဆိုလိုတာက ဘုရားရှင်ရဲ့တတ်တော်ကိုကဆုံလပြည့်နေအထိတည်တံရေးအတွက်ဒီအာရိသင်္ခါရဖလသမပတ်ဆိုပြီးတော့ဒီသမပတ်ကိုဝင်စားရပါတယ်အဲ့တော့ဒီသမပတ်မှာခုဘုန်းကြီးဖတ်ပြမယ်နော်သူပစ္စုပန်တဲ့တယ်မဟုတ်ပါဘူးဒါကိုဘုန်းကြီးပြောခြင်းလို့နော်ပစ္စုပန်တဲ့တယ်မဟုတ်ဘူးဟိုမှာကြည့်ပရိသန္တိကနေသုတိတောင်ဒီရုပ်တွင်းနေပစ္စုပန်တဲ့တယ်ဟုတ်လားမဟုတ်ပါဘူးဒါကြောင့်သူကဝိပဿနာဆိုတာပစ္စုပန်တဲ့တယ်ရှုရတာပေါ်ရပေါ်ရတာရှုရတာဒီလိုဥစ္စာတွေကတော်တော်လေးကိုနားယောင်နေကြတယ် နောက်ရောက်နေကြတဲ့အခါကျတော့ဘုန်းကြီးတို့ခုလိုပြောတဲ့အခါကျတော့စာနဲ့ပင်နဲ့မပြောခဲ့ရင်ဘုန်းကြီးတို့ဝိုင်းချမှာပဲနော်ဒါကြောင့်ဒီမှာကြည့်အာဒါနနိခေပယုတ်ရှင်နီးပရိသန္တိမဆရဲ့စွတိတို့တိုင်အောင်သောအချိန်ကာလအတွင်းနဲ့တည်ရှိသောယုတ်ပြတို့ကိုလက္ခဏာရင်၃ချက်တစ်လက်စီတည်၍ဝိပဿနာရှုပါလက္ခဏာရင်၃ချက်ဆိုတာသိတယ်ဘာလဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဘုန်းကြီးတို့ဗမာတွေကတော့အနိစ္စတဲ့သူတို့နိုင်ငံခြားသားတွေကအနိစ္စ အဲ့ဒါကိုကအနိစ္စနဲ့သွားပြီးတော့ပြုံးတယ်သူတို့နားယောင်နေမှာဟုတ်နော်သူတို့ terms လေးနဲ့အခေါ်လေးတွေကိုကိုကနားလည်ဖို့လိုတယ်နော်အဲ့ဒါဒီလက္ခဏာရေးသုံးတန်တစ်လက်စီတင်ပြီးရှိတော့ယံခအနိစ္စယံခဒုက္ခယံခအနတ္တပေါ့အဲ့လိုရှုလိုက်တဲ့ဘိမှလည်းအစ္စဒတလက်ဗိဒတလက်ရှုပြရပါတယ်နော်နောက်နံပါတ်2ကဝယောဟုတ်ထင်ဟုတ်ထထင်ခမယုတ်ရှင်ဤတဲ့အရွယ်ဤအစွမ်းဖြင့်ကြီးပွားလာသောယုတ်တရားဤ ဝယောကအရွယ်ဝုဒ္ဓကကြီးပွားလာတာအဲဝုဒ္ဓကဝဋ္ဌဖြစ်နေပြန်ပြီနော်အရွယ်ဤအစွမ်းဖြင့်ကြီးပွားလာသောယုတ်တရားဤအစင့်စင့်ခြုံငင်းမှုကိုရှုခြင်းအတင်းသူတော်ကောင်းဤတတန်းကိုရေပုံရသတ်မှတ်ချက်တို့လိုက်၍အနှစ်တရားဟုသတ်မှတ်ပါနော်အတုအဆုံးအနည်းငယ်ကရှိကောင်းသီတာဖြစ်ပါတယ်တချို့လဲယောဂီတွေဘုန်းကြီးသုတေသနာပြုကြည့်ပါတယ်အသက်85နှစ်မှာ ကွယ်လွန်မယ်တချို့ကအသက်80မှာကွယ်လွန်မယ်စသည်ဖြင့်သူ့တက်တန်းလေးတွေနည်းနည်းအတိုးဆုံးတော့ရှိတယ်။သူ့ဟာသူလှမ်းကြည့်လိုက်မြင်နေတယ်ဘယ်နည်းဘယ်ရက်ဘယ်ချိန်ကကွယ်လွန်မယ်ဆိုတာကိုလှမ်းကြည့်တော့တွေ့နေတယ်နော်။အဲ့လိုတွေ့နေတဲ့ပုဂ္ဂိုလ်ကကိုယ်တက်တန်းကိုရေပုံရအဖြစ်ဒါပြောတာပါနော်။အဲ့ဒီတက်တန်းအတွင်းကိုဘယ်လိုလုပ်ရမလဲ။အနှစ်တရားဆိုကြပါစို့နော်။အနှစ်တရားကိုသုံးပုံပုံနဲ့33နှစ်စီပေါ့။တဘုံတဘုံကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတင်ပြီးတော့ဝိပဿနာရှုရမှာပဲ ပြီးတော့ဒီလောက်နဲ့ပြီးပြီလားဆိုတော့မဟုတ်သေးဘူးဒီအနှစ်တရားကိုပဲ7ပုံပုံတယ်ဆိုတော့7နှစ်စီပေါ့7နှစ်အတွင်းရှိတဲ့ရုပ်တွေကိုဒီဘက်7နှစ်ဟိုဘက်7နှစ်အကုန်လုံးလျှောက်ရှုရမှာနော်7နှစ်အတွင်းရှိတဲ့ရုပ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ထပ်ခါထပ်ခါရှုရတာပြီးပြီနောက်တစ်ခါ20ပုံလိုက်တဲ့ဒီအနှစ်တရားကိုပဲထပ်ရှုရပြန်တယ်9နှစ်စီနော်9နှစ်စီပိုင်းလိုက်တော့ပထမ9နှစ်ဒုတိယ9နှစ်တတိယ9နှစ်အဲရုပ်တွေကိုအကုန်လုံးအစစ်စစ်အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ရှုရတယ်ဟိုသေးတဲ့အထိပဲနော် နောက်တစ်ခါ20ဘုံပုံနဲ့9နှစ်စီ25ဘုံပုံနဲ့4နှစ်စီ33ဘုံပုံနဲ့3နှစ်စီ90ဘုံနဲ့2နှစ်စီ100ဘုံနဲ့1နှစ်စီ နောက်300ဘုံလိုက်တယ်တဥတုစီနော်နောက်တော့600ဘုံနဲ့2လစီနောက်2400ဘုံနဲ့တစ်ဖက်က15ရက်စီပေါ့နော်အဲ့ဒီလိုအပုံတိုင်းအပုံတိုင်းကိုကြင်ဖွံ့မြတ်စွာထက်ခတ်တက်ကအနိစ္စဒုက္ခနဲ့တဲ့လက္ခဏာ၃ဌာန်တင်ပြီးဒီလိုပဲရှုနေရတယ် ဘာဖြစ်လို့လဲဘယ်ခါမှာပဲဖြစ်ဘယ်အချိန်ခါကပဲဖြစ်ဖြစ်အကုန်လုံးကအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲတစ်ခုမှတစ်ခုပြောင်းလဲမှုမရှိဘူးဒီယုတ်တွေပဲဒီဘက်မှာထပ်ဖြစ်တယ်ဒီလိုဟာမျိုးမဟုတ်ဘူးနော်ပြတ်သွားတာကအပြီးသေးတာပဲထပ်ဖြစ်တာကဒီအကြောင်းမကုန်လို့ထပ်ထပ်တာဖြစ်နေတာဒါကြောင့်ဒီအကြောင်းတရားတွေပြည့်စည်ရေးအတွက်နောက်ထပ်ထပ်ပြီးတော့အကြောင်းတရားတွေပေါ်မှာတွေ့တာမှုမရှိအောင်ထပ်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တည်ပြီးဒီအကြောင်းတရားတွေကိုလည်းရှုရှုပေးနေရတယ်နော် အဲ့ဒီလိုရှုလိုက်ရောပြီးရောလားဆိုတော့မပြီးသေးဘူးအောက်မှာကြည့်ထိုအပေါ်အသီးသီးအတွင်း၌ဖြစ်ပေါ်နေသောယုတ်တရားတို့ကိုအသီးအသီးလက္ခဏာယင်၃ချက်တလက်စီတင်၍တဖြည်းဖြည်းတပုံပြီးတပုံဝိပဿနာရှုလာပါတပုံနဲ့ဒီရှိသောယုတ်တရားသည်နောက်တပုံသို့ပြောင်းရွှေ့မသွားပုံကိုလင်းသဘောပေါက်အောင်ရှုပါထိုထိုအခိုက်၌ပြက်ပြက်သွားပုံကိုမြင်အောင်ရှုပါထို့နောက်တရားအတွင်း၌ဒီရှိသောယုတ်တရားတို့ကိုနော် ညနေညခွဲ၍နေ့တစ်ပုံညတစ်ပုံနှစ်ပုံပုံပြီးတော့ရှုရမယ်ဘယ်လောက်ရှုရမလဲအနှစ်တရားလုံးလုံးရှုရမှာတရက်တည်းမဟုတ်ဘူးနော်တရက်တည်းလို့မတင်နိုင်နဲ့တရက်တည်းဆိုရင်တော့ဟန်ကြပြီးအောင်မမဟုတ်ဘူးနော်နော်နေ့နေ့နိုင်နာနဲ့နေ့လည်းညနေဟုသုံးပုံပုံ၍၎င်းညနေပုရိမယံမစ္စည်းမယံပစ္စည်းမယံညင်ဥယံတန်ကောင်ယံမိုးတော်ယံဟုသုံးပုံပုံ၍၎င်းတနေ့နဲ့6ပုံပုံ၍လီဆိုရှုရမယ်နော်အပုံတိုင်းအပုံတိုင်းမှာရှိတဲ့ရုပ်နော် နေ့တိုင်းနေ့တိုင်းအနှစ်တရာအတွေ့ရှိတဲ့နေ့တိုင်းနေ့တိုင်းကိုအကုန်လုံးရှုရမယ်ဒါပိုက်စိတ်တက်ပြီးတော့ရှုနေတာနော်အဲလိုရှုပြီးတဲ့ကထိုအချိန်ကာလအသီးသီးအတွင်း၌တည်ရှိသောယုတ်တရားတို့ကိုလက္ခဏာရင်၃ချက်တလက်စီတင်ရဝိပဿနာရှုပါအနှစ်တရာဖြင့်ပိုင်းခြားသတ်မှတ်ထားအပ်သောအချိန်ကာလအတွင်း၌နေ့စဉ်နေ့စဉ်ရက်တိုင်းရက်တိုင်းနဲ့၆ပုံပုံရရှုရန်ဖြစ်သည်တရက်မြတ်လောက်ကိုသာရှုရမည်မဟုတ်သည်ကိုသတိပြုပါတဲ့နော် ထိုသို့ဝိပဿနာရှုပြီးပါကထိုတနေ့တာ၏အချိန်ပိုင်း6ပိုင်းတို့တွင်တပိုင်းတပိုင်းအတွင်း၌တည်ရှိသောယုတ်တရားတို့ကိုရှေ့သို့တက်ရ၌ဖြစ်နေသောယုတ်တရားနောက်သို့ဆုတ်ရ၌ဖြစ်နေသောယုတ်တရားတဲ့တဲ့ကြီးကိုက်၌ဖြစ်ပေါ်နေသောယုတ်တရားစောင်းငဲ့ကြီးကိုက်၌ဖြစ်ပေါ်နေသောယုတ်တရားဤယုံတရားအတိအသီးကိုလက္ခဏာ၃ချက်တလက်ချင်းဒီကိုဝိပဿနာရှုပါအနှစ်တရားဖြင့်သတ်မှတ်ထားသောရက်တိုင်းရက်တိုင်း၌ထိုသို့ရှုရန်ဖြစ်သည်နော်ဘာဖြစ်လို့လဲ အဲ့ဒါတွေကိုတွေ့တာနေတာကိုအစွဲဖြုတ်နေတာပဲဟုတ်တယ်မလားနောက်တစ်ခုထို့နောက်ထို့တဏိတာတဏိတာအတွင်ရှိသို့တက်ခိုက်နောက်သို့ဆုတ်ခိုက်စသည့်အရိယပဋ္ဌာန်ပိုင်းဆံရဗမဇင်ပိုင်းဆံရထို့ထို့အခိုက်တန်တို့ပဲမြေမှခြီကိုကြွချီမြောက်သောအခိုက်နဲ့ဖြစ်ပေါ်နေသောရုပ်တရားခြေောက်ကလေးမြောက်လိုက်တဲ့အချိန်ကပေါ့နော်ကြွချီပြီးခြေကိုရက်သောခြေသို့တိုင်အောင်ရှိသို့ဆောင်ယူခိုက်နဲ့ဖြစ်ပေါ်နေသောရုပ်တရား ခြေတော်ကလေးအသားလေးရှိလိုက်တော့ခြေောက်ချင်းတဲ့သွားတဲ့အချိန်ထိနော်ယထသောခြေကိုကြောလွန်အောင်လှမ်းသောခြေကိုရှေ့သို့ဆောင်ယူခိုင်းတဲ့ဖြစ်ပေါ်နေသောယုတ်တရားခြေတော်ကြောသောအောင်ရှေ့ဆောင်လိုက်တယ်နော်တနည်းခလုတ်သင်္ကုတ်စသည်ကိုရှောင်လွှဲခိုင်းတဲ့ဖြစ်ပေါ်နေသောယုတ်တရားနော်နံပါတ်၄ယထသောခြေဤရှေ့သို့ကြောလွန်၍ယူဆောင်လာသောခြေကိုအောက်သို့လှုပ်ချသောအခိုင်နှင့်ဖြစ်ပေါ်နေသောယုတ်တရားနင်းတော်မယ်ဆိုအောက်ကိုလှုပ်ချလိုက်တယ်နော် နောက်တစ်ခုနံပါတ်5ထိုခြေကိုမြေကြီး၌ခြားထားခိုက်၌ဖြစ်ပေါ်နေသောယုတ်တရားမြေကြီးချလိုက်တဲ့အခိုက်ကလေးတဖန်ထိုခြေကိုနောက်ထပ်ခြေတလန်းလှမ်းရန်အတွက်ခြေမကြွခင်မြေကိုဖိနှိပ်လိုက်သောအခိုက်၌ဖြစ်ပေါ်နေသောယုတ်တရားဤအထက်မှာကြွဆောင်းလွယ်လွတ်ဖိချဖိနော်6ချက်နော်ခြေတလန်းမှာအဲ့လို6ချက်ရှိဟူသောအခိုက်တန်6မျိုးတို့ဖြင့်တစ်မျိုးတစ်မျိုးနဲ့ဖြစ်ပေါ်နေသောယုတ်တရားတို့ကိုအသေးအသေးခွဲခြား၍ လက္ခဏာရင်၃ချက်တလက်စီတင်ကဝိပဿနာရှုပါအရေးပြလျင်အကောင်ထင်ဤဟုသောတနေ့တာအတွင်ထိုထိုအရိယပဋ္ဌထိုထိုတံပဇညအခိုက်အတန့်အတွင်၌တည်ရှိသောယုတ်တရားတို့ကိုလက္ခဏာရင်၃ချက်တင်၍ဝိပဿနာရှုရန်ဥပလက္ခဏာနိနိတတနာနိအဖြစ်ညွှန်ကြားပြသနေခြင်းဖြစ်သည်ဟုသဘောပေါက်ပါဒီနေ့မှာကကြွတာလှမ်းတာချတာတွေဘယ်လောက်များလဲများတာအကုန်လုံးလိုက်ရှုရမှာဟုတ်တယ်မလား အဲ့ဒါရှုနေသူများအကုန်လုံးပတ်စစ်တဲ့ပြီးနေရောညာရောရှောက်ရှုမိရမယ်အဲ့ဒီတရက်တာမဟုတ်သေးဘူးနောက်တရက်လည်းရှုနောက်တရက်လည်းရှုနောက်တရက်လည်းရှုဘယ်လောက်ရှုရမလဲအသက်တရားရှင်ရှင်တဲ့လူကတော့အသက်တရားနှစ်တရားရှုရမှာပဲအသက်80ရှင်တဲ့လူကြတော့နှစ်80ရှုရမယ်အဲ့ဒီသဘောပဲနော်ဘလောက်ပိုက်စိတ်တက်ပြီးဘုရားရှင်ဒီလိုသင်ရှုထားလိုက်နော်ဒီလိုရှုလိုက်မှဝိပဿနာဉာဏ်ကသိအားကောင်းလာတယ်အားကောင်းလာတဲ့ဝိပဿနာဉာဏ်ဖြင့်အရဟတဘုသမဘဝင်စားတဲ့ ဝင်စားပြီးအရတ္တဘုဒ္ဓမဘက်ကစွန့်အင်သိကြည်လာတော့မှဒိဋ္ဌံလိုက်ရင်သူကပျောက်သွားတာဒါဘုရားရှင်တော်မှသူကဒီလိုကြင့်ယူရတာနော်ကဲနောက်တစ်ခုအာဟာရမယယုတ်ရှုနီအစာဟာရဆလောင်သောအခါ၌ဖြစ်သောကံစိဥဒ္ဓအာဟာရဟုသောအကြောင်းကြား၄ပါးကြောင့်ဖြစ်သောသရုတ္တန္တတိယုတ် အစာသဖြင့်အစာဝါသောအခါ၌ဖြစ်သောစတုတ္တန်တတိယုတ်စတုတ္တန်တတိဆိုတာကကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဥတုကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဒီယုတ်လေးမျိုးပြောတာနော်အဲဒီယုတ်နဲ့အစဉ်ယုတ်ရဲ့အစဉ်တန်းလေးပဲနော်အဲဒီယုတ်တွေကိုလည်းတနေ့တနေ့တာအတွင်းဝယ်ထိုအချိန်ကနှမျိုး၌ဖြစ်သောစတုတ္တန်တတိယုတ်တရားတို့ကိုလက္ခဏာရင်အတိအတိတင်၍ဝိပဿနာရှုပါနေ့တိုင်းနေ့တိုင်းလိုက်ရှုအောင်နော်နောက်တစ်ခုဥတုမယယုတ်ရှင်ဤတနေ့တနေ့တာအတွင်းဝယ် ပူသောအခန္ဓာဖြစ်သောသရုပ်တန်တတိယုတ်များအေးသောအခန္ဓာဖြစ်သောသတုတန်တတိယုတ်တရားဤယုတ်တရားတို့ကိုလက္ခဏာရဲ့အတိအသေးတည်းဝိပဿနာရှုပါကုလိုညပဲအေးတယ်ဆိုရင်အေးတဲ့အခါဖြစ်တဲ့ယုတ်တရားနေ့ပူတယ်ဆိုရင်ပူတဲ့အခါဖြစ်တဲ့ယုတ်တရားပေါ့နော်အဲ့ဒီယုတ်တရားတွေကိုလည်းနေ့စဉ်နေ့စဉ်ရှုရမှာဘယ်လောက်ရှုရမလဲအဲ့ဒါအသက်ရှိခြင်းအနှစ်တရားရှိခြင်းတဲ့လူကတော့အနှစ်တရားရှုရမှာပဲဟုတ်တယ်မလား တက်တက်80ရှိတဲ့ဘုကတော့80ရှိရမယ်သဘောဖြစ်နေတယ်နော်နောက်တစ်ခုကမ္မဇယုတ်ရှင်ဤဆိုပြီးတော့ဒီလိုပြောပါတယ်နံပါတ်5နော်ဟိုဘက်ကဆံမျက်နှာ420မှာသက္ကုဒ္ဒဝရမျက်စိ၌ဖြစ်ပေါ်နေသော54မျိုးသောယုတ်တရားဒါနားလဲတယ်ဟုတ်တယ်မလား54မျိုးပါတယ်လဲဆိုတာသိနေပြီဟိုဘက်ဇာမှာနော်သောတဒ္ဝရနား၌ဖြစ်ပေါ်နေသော54မျိုးသောယုတ်တရားခန္ဓာဒ္ဝရနား၌နှာ၌ဖြစ်ပေါ်နေသော54မျိုးသောယုတ်တရား အဲဇဝါဖြစ်နေပြီအဲ့ဒါစလုံးတွေပြုတ်ကြနေပြီကွာခဲရန်ခဲရန်လေးတွေပင်ဇိဝဒွါရလျှာနဲ့ဖြစ်ပေါ်နေသော54မျိုးသောယုတ်တရားကာယဒွါရကိုယ်၌ဖြစ်ပေါ်နေသော54မျိုးသောယုတ်တရားမနောဒွါရနှလုံး၌ဖြစ်ပေါ်နေသော54မျိုးသောယုတ်တရားတဲ့အဲ့ဒါအဲ့ဒီယုတ်တရားတွေကိုသိချာရှုရမယ်နော်ရှုလိုက်တဲ့အချိန်ခါမှာ လုံကြီးတင်ပြုတ်နေတဲ့ဇိမ်ဟွာမှာနော်ဟိုဘက်မှာလည်းဝေယဝုဒ္ဓတင်ကမမှာလည်း၆ကင်ပြုတ်ကျင်းခဲ့တယ်အဲ့ဒီယုံတရားတွေကိုတည်တည်ချာချာစနစ်တကျရှုရမှာဖြစ်ပါတယ်နော်အဲ့တော့အဲ့ဒီလိုရှုတဲ့အပိုင်းမှာဘုန်းကြီးတို့ဒီ နေ့စဉ်နေ့စဉ်ရှုရမှာဒီမှာမျက်စိမှာ54မျိုးသောယုတ်တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ရှုတယ်။ရှုပြီးနားပြောင်းရှုမယ်နှာခေါင်းရှုမယ်ရှာရှုမယ်ကိုယ်ရှုမယ်ဓာရတစ်ခုကယုတ်တရားဓာရတစ်ခုကိုမပြောင်းဘူးသူ့ဓာရမှာပဲသူဖြစ်ပြီးသူ့ဓာရမှာပဲသူပြက်နေ။အဲ့ဒီဥစ္စာကိုဓာရတိုင်းမှာလိုက်ရှုရမယ်ဘယ်လောက်ရှုရမလဲ။အနှစ်တရားပဲ။နေတိုင်းနေတိုင်းလိုက်ရှုရမှာဖြစ်တယ်နော်။ဒီယုတ်တရားတွေကိုထုံရတဲ့ထုံယုတ်တရားတို့ဤဓာရတစ်ခုမှဓာရတစ်ခုသို့မပြောင်းရွှေ့ပဲ။ ထိုတို့ဒွါရ၌ပင်ဖြစ်ပြမှုချုပ်ပြမှုတို့ဘောကိုဉာဏ်ဖြင့်မြင်အောင်ကြည့်လျက်လက္ခဏာယင်တင်္ဂဝိပဒနာရှုပါနေ့စဉ်နေ့စဉ်ထိုတို့ဒွါရ၌တည်ရှိသောယုံကြည်တဲ့ကိုဝိပဒနာရှုရန်ဖြစ်သည်နေတိုင်းလိုက်ရှုရမှာနော်နော်စိတ်တသမုဋ္ဌာန်ယုတ်ရှုနည်းတနေ့တနေ့တာအတွင်းဝယ်သောမနတိတဝမ်းမြောက်မှုဖြစ်ခိုက်ဖြစ်ခိုက်၌ဖြစ်ပေါ်နေသောသရုတ္တန်တတိယုတ်တရားကံစေဥဒုဟာရကြောင့်ဖြစ်တဲ့ယုတ်တရား ဒေါမနတိတစိတ်မချမ်းသာမှုဝမ်းနည်းမှုဖြစ်ခဲ့တဲ့ဖြစ်ပေါ်နေသောသရုပ်တန်တတိယုတ်တရားများအဲ့ဒါကိုလည်းဖြစ်ခဲ့ရင်တော့ဖြစ်ခဲ့တဲ့အတိုင်းရှုရမယ်ဖြစ်ခဲ့ရင်ဆိုတာကတော့ဘုရားရှင်အတွက်ကတော့ဘုရားဖြစ်ပြီးတော့ဒေါမနတဆိုတာမရှိတော့ဘူးဝမ်းမြောက်မှုဆိုတာကတော့ယံခါဖြစ်တတ်ပါတယ်နော်ဥပ္ပခါလည်းဖြစ်တတ်ပါတယ်နော်သို့တော့ဥပ္ပခါကိုလည်းဘုန်းကြီးတို့စာကတော့ဟိုဒုက္ခနဲ့သဘောတူတယ်ဆိုပြီးတချို့ဒီလိုတွင်ထားပါတယ်နော်ကဲ အဲ့ဒီလိုနေ့စဉ်နေ့စဉ်သူကလိုက်ပြီးရှုရမယ်နောက်တစ်ခုကတော့ဓမ္မတာရုပ်ရှုနည်းအဲ့ဒီဓမ္မတာရုပ်ရှုနည်းကလည်းဒကမာကြီးတွေဒကာကြီးတွေအတွက်တော့လိုအပ်ပါလိမ့်မယ်ဘာဖြစ်လို့လဲအပြင်ဗိဒ္ဓပစ္စည်းဝတ္ထုတွေလည်းမိမိတို့ကတွေ့တာနေတာဟုတ်တယ်မလားတွေ့တာနေတဲ့အခါကျတော့ဥမရွှေတွေ့တာလဲဆိုရင်ရွှေကိုမှတည်ရှိတဲ့ဓာလေးဘက်ကိုသိမ့်စီလိုက်သိမ့်စီပြီးဒီလက်ပြီးတမာတိကိုထရုံလိုက်တဲ့ရွှေမတွေ့တော့ဘူးကလအမှုန်လေးတွေအပေါင်းစုတွေ့တယ်အဲ့ဒီကလတွေတခွင်သဘောတရားရှိခုအဲ့ရှင်မျိုးသောယုတ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးရှုရတယ် ရှုလိုက်တဲ့အခါမှာရွှေဆိုတာတကယ်တကယ်ချင်းစားမရှိဘူးဆိုတာနားလည်သွားတယ်ရှိတယ်ကဘာလဲယုံတရားတွေရဲ့အစုပုံပဲနော်နှုတ်တကယ်မရှိခင်ရင်ဒီဘာဖြစ်လို့ရွှေကခုလိုအတုံးလိုက်အခက်လိုက်ဖြစ်နေတယ်လို့ဒီလိုတော့မေးစရာရှိတယ်အဲ့ဒီကလတ်တစ်ခုမှတည်ရှိတဲ့ဒီဇောတက်ဆိုတာရှိတယ်အဲ့ဒီရွှေမှတည်ရှိတဲ့နော် ရုပ်ကလတ်ဒီမှာကလတ်တိုင်းကလတ်တိုင်းမှာတေဇောဓာတ်ပါတယ်အဲ့ဒီတေဇောဓာတ်ကနောက်ထပ်ကလတ်တစ်ခုဖြစ်အောင်ထပ်ကျေစုပြုတယ်အဲ့ဒီကျေစုပြုမှုကအနုပါဒိဏပက္ခေထတ်တော်ဟာဒီကံပိအတ္တနာဆိုပြီးဝိသုဒ္ဓိမကအထက်ကရကဖွင့်ထားတယ်ဒီလိုသက်မဲ့လောကမှာကတော့ဒီကံပိအတ္တနာအတွန့်ရှိစွာကိုဖြစ်နေတယ်ဘယ်လောက်ရှိမယ်ဆိုတာတော့မပြောနိုင်ဘူးနော်သူလည်းအနိစ္စတရားပါပဲဒီနေ့တော့အလုံးချုပ်ပြတ်သွားတာလည်းဖြစ်နေပါတယ်နော်ဒါကြောင့်အတွန့်ရှိစွာသူကဖြစ်နေတယ် အဲ့ဒီဖြစ်နေတဲ့အခါကျတော့အဲ့ဒီယုတ်တရားတွေအပေါ်မှာတွေ့တာမှုကိုပျောက်ခြင်းသူ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဓာတ်တင်ပြီးပရမတ်ကိုဆက်အောင်မြင်အောင်ကြည့်ပြီးတော့မှရှုရမယ်။အလားတူပဲစိန်တို့ဗရမ ्या တို့အကုန်လုံးအတူတူပဲနော်။ငကတ်တို့မျက်မှန်တို့ဟုတ်တယ်မလား။မှန်တို့အကုန်လုံးပါတယ်နော်။လက်ပွေတွေမှန်နေထက်ထက်ထားတာ။ဟုတ်တယ်မလား။အဲ့ဒီမှန်တွေလည်းရှုမရတယ်အကုန်လုံးပဲနော်။မိမိဉာဏ်မှီသလောက်ပေါ့တတ်မဲ့လောကမှာရှိနေတဲ့အရာဝတ္ထုအတုံးခဲတွေ အကုန်လုံးရှုလို့ရတယ်နော်အဲ့ဒီဗိဓရှုတဲ့နီးကတော့ဓမ္မတာယုတ်ကိုရှုတဲ့နီးလို့ဒီလိုပြောပါတယ်အဲ့ဒီလိုယုံတရားတွေကိုခုနှစ်မျိုးပိုင်းခြားပြီးတော့နော်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တည်းပြီးရှုပြီးတဲ့အချိန်ခါမှာအရုပသတ္တကရှုနည်းနံတရားတွေကိုလည်းခုနှစ်ပုံပုံခုနှစ်မျိုးသောနည်းဖြင့်ဝိပဿနာရှုခဲ့ဘုရားဆက်ဟောထားတယ်အရုပသတ္တကကြီးအစွမ်းဖြင့်ဝိပဿနာရှုနည်းတဲ့ဟိုဘက်ဇမင်နာ422 နံပါတ်1ကကလာပါအဖြစ်ရှုနည်းနံပါတ်2ကယမကအဖြစ်ရှုနည်းနံပါတ်3ကခဏိကအဖြစ်ရှုနည်းနံပါတ်4ကပฏิပါတိအဖြစ်ရှုနည်းနံပါတ်5ကဒိဋ္ဌိဥပါဒနာအဖြစ်ရှုနည်းနံပါတ်6ကမာနသမုပ္ပါဒနာအဖြစ်ရှုနည်းနံပါတ်9ကနိဂန္ဓိပရိယာဒါနအဖြစ်ရှုနည်းဆိုပြီးတော့9နည်းလာရှိနော်ယမကကလာပါအဖြစ်ရှုနည်းဆိုတာကဘာလဲဟိုမှာပေါင်းစုခြုံငုံ၍ရှုနည်းနော်ဘယ်လိုရှုတယ်လဲဆိုတော့ ခုနကရူပတတ္တကမှာရှုခဲ့တဲ့ရုပ်ရှုွက်ဘယ်နှခုရှိလဲခုနှစ်ခုအဲခုနှစ်မျိုးသောရုပ်တွေကိုမိမိကညာနဲ့ငုံမိအောင်ပြန်ပြီးရှုရတယ်နော်အဲဒီခုနှစ်မျိုးသောရုပ်တွေကိုညာနဲ့ငုံမိအောင်ရှုပြီးတော့အဲဒီယုံတရားတွေကိုအနိစ္စလို့ရှုတယ်လက္ခဏာရင်တလဲစီတင်ပြီးတော့ဝိပဿနာရှုနေသောစိတ်ကိုနောက်ဝိပဿနာစိတ်ဖြင့်အနိစ္စလို့ပြန်ရှုတယ်ဆိုလိုတာကဒီယုံတရားတွေကိုအနိစ္စလို့ရှုလိုက်တဲ့အနိစ္စလို့ရှုနေတဲ့ဝိပဿနာဇောဝိထိရှိတယ် အဲ့ဒီဇောဝိထိကမနောရတဟောဇံဇောခုနှစ်ကြိမ်အရင်နဲ့များသောအားဖြင့်တော့ဖြစ်ပါတယ်နော်အခုလောက်ရှုတဲ့အခါမှာတရားယုံကတော့ရံခံကြခြင်းလည်းကြမယ်ကြလည်းကြတဲ့အတိုင်းပေါ့အဲ့ဒီဇောဝိထိကိုတစ်ခါပြန်ပြီးနောက်ဝိထိနဲ့ပြန်ရှုရတယ်နော်ဆိုလိုတာကတော့အဲ့ဒီမှာအနိစ္စလို့ရှုတယ်ရှုနေတဲ့ဝိထိကတစ်ခုပဲသူပထမအနိစ္စလို့ရှုလိုက်တာကအာယုံကဘာလဲယုတ်တရားအဲ့ဒီယုံတရားတွေကိုအနိစ္စလို့ရှုတော့အနိစ္စလို့ရှုတဲ့ဝိပဿနာဇောဝိထိအဲ့ဒီဇောဝိထိကိုနောက်ထပ် ဒုတိယဝိပဿနာဇောဝိထိကပြန်ရှုတော့ဒုတိယဝိပဿနာဇောဝိထိရဲ့အရှုကအာယုံကဘာဖြစ်သွားလဲဝိပပထမဝိပဿနာဇောဝိထိဖြစ်တယ်အဲ့ဒါကိုနားလည်လွှဲအောင်ရှေ့စိတ်နောက်စိတ်ဆိုပြီးဒီလိုဘာသာပြန်လိုက်တာပဲနော်တကယ်တော့ရှေ့စိတ်နောက်စိတ်မဟုတ်ဘူးဘာကြောင့်လဲအဲ့ဒီမှာအာဝဇံဆိုတာမနောဒရဝဇံပေါ့နော်ဒီမနောဒရဝဇံကရုပ်တွေကိုသူကရှုရတာတကယ်တော့သိလွယ်တဲ့အလုပ်မဟုတ်ပါဘူးနော်ရုပ်ကိုသူကပထမစပြီးသူက အတပတ်လောက်တဲ့သူတို့ကတော့သုံးတာပေါ့လေဟိုညံထဲမှာထင်းလာအောင်သူကလှမ်းအာယုံယူရဒီအောင်စန်းကလှမ်းပြီးအာယုံယူလိုက်တဲ့အခါမှာရုပ်ကိုအာယုံယူနေတဲ့ဝိရိစိတ်အစဉ်တွေဖြစ်လာတယ်နော်ရုပ်ကိုအနိစ္စလို့ရှုတဲ့ဝိရိဇောဝိရိစိတ်အစဉ်တွေဖြစ်တယ်အနိစ္စလို့လှမ်းပြီးသူကအာယုံယူတယ်အဲ့တော့အဲ့ဒီအောင်စန်းကတခါတည်းမိမိဝိထိကိုပဲဒီစိတ်ကဒီစိတ်နဲ့ပြန်ရှုရှုလို့မရနိုင်မရနိုင်တော့နောက်ဝိထိနောက်ဝိထိကဒီပထမဝိထိကိုသူကအာယုံယူတယ် ပထမဝိသီဖြစ်တဲ့မနောရဝဇံဇောခုနှစ်ကျင်တရားယုံနှစ်ကျင်ဆိုတာကိုအာယုံလှမ်းယူတယ်အဲ့ဒါကြောင့်သူကရှေ့စိတ်နောက်စိတ်ဆိုတော့လဲနားလွတ်လဲအောင်သာပြောတာပါရှေ့ဝိသီနဲ့နောက်ဝိသီပဲတခုတည်းသောအာဝဇံကအာယုံနှစ်ခုကိုပြန်ယူယူဖို့တော်တော်ခက်တယ်အာယုံနှစ်ခုဆိုတာကရုပ်ကောနာယောပေါ့ဆိုလိုတာကနော်အဲ့နှစ်ခုလုံးကိုပြန်ပြီးပြန်ယူယူဖို့ဆိုတာတော်တော်လေးခက်ခဲတဲ့အလုပ်ဖြစ်ပါတယ်ဒါကြောင့်ရှေ့ဝိသီကိုနောက်ဝိသီနဲ့ပြန်ရှုတာပဲနော်နောက်တစ်ခုကတော့ခွဲရှုတယ်အဲ့တော့အာဒါနနိခေဘ ရုပ်စသောအရုပတတကအနိဝေဖော်ပြခဲ့သောခန္ဓာနာနှင့်တည်ရှိသောယုတ်တရားကိုခန္ဓာနာမခွဲခြားတော့ပဲတပေါင်းတစုတည်ပြု၍ယင်ပေါစုံခြုံငုံထားသောယုတ်တရားကိုအနိစ္စဟုရှုယင်အနိစ္စဟုရှုနေသောဝိပဿနာစိတ်ကိုနောက်ဝိပဿနာစိတ်ဖြင့်တဖန်ပြန်၍အနိစ္စဟုရှုယင်အနိစ္စဟုရှုနေသောဝိပဿနာစိတ်ကိုနောက်ဝိပဿနာစိတ်ဖြင့်တဖန်ပြန်၍ဒုက္ခဟုရှုယင်အနိစ္စဟုရှုနေသောဝိပဿနာစိတ်ကိုတဖန်ပြန်၍နောက်ဝိပဿနာစိတ်ဖြင့်အနတ္တဟုတဖန်ပြန်၍ဝိပဿနာရှုတယ် ဒီတော့အနိစ္စလည်းရှုတာကိုအနိစ္စလို့လည်းရှုတယ်ဒုက္ခလို့လည်းရှုတယ်အနတ္တလို့လည်းရှုတယ်တခါအလားဒုက္ခရှုတာကြတော့လေအလားတူပဲဒုက္ခလို့ရှုတဲ့ဝိပဿနာဇောဝိတိစိတ်အစဉ်ကိုအနိစ္စလို့လည်းရှုတယ်ဒုက္ခလို့လည်းပြန်ရှုတယ်အနတ္တလို့လည်းပြန်ရှုတယ်သုံးခါပြန်ပြန်ရှုရတယ်နော်တဖန်ယင်းခုနှစ်ဝတ်တည်ရှိသောယုတ်တရားတို့ကိုဒုက္ခဝိပဿနာရှုဒုက္ခကိုရှုနေသောယင်းဝိပဿနာစိတ်ကိုနောက်ဝိပဿနာစိတ်ဖြင့်တဖန်ပြန်၍အနိစ္စဟုဝိပဿနာရှုဒုက္ခဟုဝိပဿနာရှုအနတ္တဟုဝိပဿနာရှု၏ တဖန်ယင်းခုနရာတန်တို့၌တည်ရှိသောယုတ်တရားတို့ကိုအနတ္တဟုဝိပဿနာရှု၏အနတ္တဟုရှုနေသောဝိပဿနာစိတ်ကိုနောက်ဝိပဿနာစိတ်ဖြင့်တဖန်ပြန်၍အနိစ္စဟုဝိပဿနာရှု၏ဒုက္ခဟုဝိပဿနာရှု၏အနတ္တဟုဝိပဿနာရှု၏ဤသို့ရှုနည်းကိုကလာအကလာပါအဖြင့်ရှုနည်းဟုခေါ်ဆိုပေသည်ခန္ဓာဌာနယုတ်တရားတို့ကိုပေါင်းစုခြုံငုံ၍ဝိပဿနာရှုနည်းသည်နော်ခုမှနည်းနည်းလေးရှေးဝိပဿနာစိတ်နောက်ဝိပဿနာစိတ်ဆိုတာလေးကိုရှင်းထားပါတယ်နော် ဝိပဿနာရှုနေသောစိတ်ဟုသည်ပုရိသေနှင့်တိခါများအတွက်တိခါဆိုတာကတော့သောတပန်တဂရကအနာဂံပုဂ္ဂိုလ်တွေကိုပြောတယ်နော်အဲ့ဒီပုဂ္ဂိုလ်များအတွက်မဟာကုသောမနောဓာရိကဇောဝိတိစိတ်အစဉ်များသာဖြစ်ကြောင်းကိုညာနာဝိပင်အထက်ကရာအဘိဓမ္မာအထက်ကရာဒုတိယအတွက်စာမျက်နှာ388၌လာရှိနောက်တစ်ခုပဋ္ဌာန်းမှာဘုရားရှင်ဟောထားတာရှိတယ်ဘယ်လိုလဲတိခါဝါပုရိသနာဝါကုသလအနိစ္စတောဒုက္ခတောအနတ္တတောဝိပဿန္တိကုသလေနိရောဓေဝိပါကောဒရာရမဏတဥပိစ္စတိ တေခအရိယာသူတော်ကောင်းတို့သည်၎င်းပုတ္တဇံသူတော်ကောင်းတို့သည်၎င်းကုသိုလ်တရားကိုအနိစ္စဟုဒုက္ခဟုအနတ္တဟုဝိပဿနာရှုကြကုန်ခုနကဝိပဿနာရှုနေတဲ့ကုသိုလ်ဇောဝိတိပေါ့နော်ကုသိုလ်တရားသည်ဝိပဿနာကုသိုလ်ဇောသည်ချုပ်ပြက်ခဲ့သောယင်းဝိပဿနာကုသိုလ်ဇောနောင်၌ကာမဝဆရဝိပက်တရားယုံသည်ဖြစ်ပေါ်လာ၏ဒါကပထမဘုရားရှင်ကိုယ်တော်တိုင်ကဟောထားတာနော်တရားယုံကြနိုင်တယ်ဝိပဿနာဇောနောင်မှာတရားယုံကြနိုင်တယ် တံကုသလတသဝနတအာရမဏဘူတံဝိပတိတကုသလအာရမဏကတ္တဝဥပ္ပစ္စရိတိအထောဒါကအဘိဓမ္မာထေကရာပဋ္ဌာန်းထေကရာမှာဖွင့်ထားတာနော်သံမြင့်436ပေါ့ထိုဝိပဿနာကုသိုလ်ဇောဤအာယုံဖြစ်သောဝိပဿနာကုသိုလ်ဤအရှုကအာယုံဖြစ်သောကုသိုလ်ကိုအာယုံပြု၍ကာမသရဝိပဿစိတ်သည်ယင်းဝိပဿနာကုသိုလ်ဇောဤအရှုကအာယုံဖြစ်သောကုသိုလ်တရားကိုပင်အာယုံယူ၍အာယုံပြု၍ဒါယုံကိစ္စကိုရွတ်ဆောင်လျက်ဖြစ်ပေါ်လာ၏ဆိုလိုတာကတော့ဒီလို ဇောကြပြီးရင်ရေပုံရစီကံကဘဝင်ကြရတယ်ဒါဘဝင်ပဲသို့တော့ဒီနေရာမှာအာယုံကလည်းသိထင်ရှားနေတယ်ရှုတာကလည်းကြေဖန်များစွာရှုလာတဲ့အတွက်ဇောတွေကအရှိန်သိကောင်းနေတာဒီအရှုကအာယုံဖြစ်တဲ့ယုတ်တရားတွေဆိုကြတယ်နော်ယုံတရားတွေကအနိစ္စဒုက္ခအနတ္တအချင်းကိုသိနေတဲ့ဇောတွေကသိထင်ရှားပြသနေတော့အရှင်ကသိကောင်းနေပြီဆိုရင် ဇောအဆုံးမဘဝင်ကပြုံးနေမကြနိုင်ဘူးဒီဇောရဲ့အနိစ္စဒုက္ခအနတ္တအချင်းအကိုပဲပြန်ပြီးတော့အာယုံယူတတ်တဲ့ကုသိုလ်ဇောကယူထားတဲ့အာယုံယူတတ်တဲ့ဒီအာယုံကိုပဲပြန်ပြီးတော့ဒီသိတဲ့စိတ်နှမျိုးကြပြရတယ်သူကဓမ္မတာကခုနှစ်ကြိမ်နဲ့ပို့ပြီးကာမဇောတွေမဖြစ်ဘူးဓမ္မတာမရှိဘူးခုနှစ်ကြိမ်ပြည့်ရင်ရရမှမရနိုင်ဘူးအရှင်ကနည်းနည်းလေးကောင်းနေတော့နှစ်ကြိမ်လောက်အဲ့မှာဝိပဿစိတ်တွေကပြန်ပြီးတော့ဒီ ဇောယူတဲ့အာယုံကိုပဲထပ်ပြီးအာယုံယူပြီးဖြစ်ပေါ်ပြရတယ်အဲဒီဝိပဿနာနှစ်စိမ်နှစ်ကြိမ်လောက်ကြာပြီးမှဘဝင်ကြသွားတယ်သို့တော့သိပြီးဟိုဘက်ကအထက်ပိုင်းပေါ့အကောင်းလာတဲ့ဝိပဿနာဇောတွေနောင်ကြတော့ဒရာယုံကများသောအဖြစ်မကြပါဘူးနော်မကြတော့ကိုအောက်မှာဖော်ပြထားတယ်ဤအထက်ပိုင်းကျမ်းဂန်များနှင့်အညီနုနယ်နေသောသူတို့နောက်ဝိပဿနာဇောများဤနောက်၌ဒရာယုံကြနိုင်ခွင့်ရှိသည်ဟုမှတ်ပါတိလက္ခဏာရမဏိကဝိပဿနာယဒရာရမဏနလဘတိ ဘုဒ္ဓနာကမိနိယဘလဝဝိပဒနာယဒရာရမဏနလပတိဒါကအဘိဓမ္မာထက္ကရာတမောဝိညောတိထက္ကရာစာမျက်နှာ140နဲ့ခွန်မှာဖွင့်ထားပါတယ်နော်ဤထက်ပါထက္ကရာကြီးဖွင့်ဆိုချက်နဲ့ညီအကောင်းမောင်းတန်သောဘလဝဝိပဒနာဇောမြ၏နောက်နဲ့ဒရာယုံမကြနိုင်မှတ်ပါဝိပဒနာကအရှင်သိကောင်းလာရင်ဒရာယုံကမကြတော့ဘူးဒါကြောင့်ဝိပဿနာဇောမြဤနောင်နဲ့ဒရာယုံကြမကြနှမျိုးရှိနိုင်ပြီလေယင်းဝိပဿနာမနောဓာတိကဇောဝိတိစိတ်စဉ်မြတ်မှာအောက်ပါတိုင်းဖြစ်ကြ။အောက်မှာကြည့်နော်။ ဉာဏ်လဲရှင်တယ်ပီတိလဲရှင်တယ်ဆိုလို့ရှိရင်မနောရတဝဇ္ဇမကတော့စိတ်စရတိ12လုံးပဲနော်အဲဒီ7ကလည်းပြုတ်နေတယ်ဘယ်လိုဘယ်လိုကွန်ပျူတာကလည်းဘလောင်းဘလဲအိုင်းနေနေသူထက်ထက်ခိုင်းတာလည်းထည့်လို့မရဘူးလားဘယ်လိုလဲမသိဘူးနော်7အဲ့ဒီမှာ7လို့သာကိုယ့်ကိုထည့်ထားလိုက်မနောရဝဇ္ဇမ7ဇောက34နော် တဟိဇီယာလေးမှာဇီယာလေးမှာတဟိဒရာယုံ34ဒါကဒရာယုံကြခဲ့မကြဘူးဆိုလို့ရှိရင်တော့အဲ့ဇော34မှာပဲပြီးသွားတယ်နော်ဉာဏ်တော့ရှင်တယ်ပီတိမရှင်ဘူးဆိုရင်33ဉာဏ်မရှင်ဘူးပီတိရှင်တယ်ဆိုရင်33ဉာဏ်မရှင်ပီတိမရှင်တစ်ခုလုံးမရှင်တော့32အဲ့တော့ရှင်ဘက်တမ်းပြုတ်စိတ်စရတိလုံးနဲ့တကွာသောယင်းမနောဓာရိကဇောဝိတိစိတ်အစဉ်တစ်ခုလုံးကိုပင်အနိစ္စဟုရှုသောစိတ်ဒုက္ခဟုရှုသောစိတ် အနတ္တဟုရှုသောစိတ်စသည်ဖြင့်၎င်းပထမစိတ်ဒုတိယစိတ်စသည်ဖြင့်၎င်းရှေ့စိတ်နောက်စိတ်ဟု၎င်းဧကတ္တနီးအဖြစ်ခေါ်သုံးဆွဲထားသည်ဟုမှတ်သားပါဧကတ္တနီးဆိုတာကတော့တူညီလို့ပေါင်းစုခြုံငုံပြီးတော့ခေါ်ထားတာပဲနော်အကြောင်းကပထမဝိပဿနာမနောဓာတိကစိတ်အစဉ်အာယုံမှာခွန်တထာ၌၌တည်ရှိသောယုတ်တရားအာယုံဖြစ်ဒုတိယမနောဓာတိကဝိပဿနာဇောဝိထိအာယုံမှာပထမမနောဓာတိကဝိပဿနာဇောဝိထိစိတ်အစဉ် ဖြစ်နန္တရားဖြစ်တခုတည်းသောအဝဇ္ဇရှိသောဇောဝိတိစိတ်အစဉ်အတွင်း၌တည်ရှိသောတခုတည်းသောစိတ်ကယုံတရားကိုတခုတည်းသောစိတ်ကနန္တရားကိုအယုံပြုဖို့ရန်အလွန်ခက်ခဲလှသောအစဉ်ပင်ဖြစ်သည်နော်ထို့ကြောင့်ယုတ်ကိုအာယုံပြုသောဝိထိကတဝိထိနံကိုအာယုံပြုသောဝိထိကတဝိထိဟုမှတ်သားပါယင်းဝိတိစိတ်အစဉ်တစ်ခုလုံးကိုပင်ဧကတ္တနိအဖြစ်ရှေ့စိတ်နောက်စိတ်စသည်ဖြင့်ခေါ်သုံးဆွဲထားသည်ဟုမှတ်သားပါလေ။ ဒရာယုံမှာကြတော်လိရှိရမကြတော်လိရှိရဒရာယုံကြခဲ့တော့အဟိဒရာယုံတော့မဟုတ်တာဟိဒရာယုံထိုက်တယ်လို့ကြနိုင်၏ထိုက်တယ်လို့ကြတယ်ဆိုတာကအပြင်ပိဋကအထူးသဖြင့်ရှုလိုက်တဲ့အခါမှာအနိဋ္ဌဖြစ်တဲ့နော်ဒိဋ္ဌံတွေသူတို့နဲ့ပတ်သက်တဲ့ရုပ်တွေကိုတော့အာယုံယုံမိရင်တော့အကုသလဝိပတ္တိကြက်တတ်တယ်နော်အဟိဒရာယုံကြက်တတ်တယ်ဒီကောင်းတဲ့ဒုက္ခိတသရဝါခေါ်တော့နော်လူသားတို့လိုနတ်တို့လိုပေါ့နော် အဲ့ဒီလိုတတ္တဝါတွေမှာရှိနေတဲ့ရုပ်တွေကိုသံအာယုံယူမိမယ်ဆိုလို့ရှိရင်တော့လေမဟာဝိဘက်တရားယုံကောင်းတဲ့ကုသလဝိဘက်တွေကြပါတယ်နော်ဒါတော့အခြေအနေလေးလိုပဲကဲနောက်တစ်ခုကနှစ်ယမကအစုံအစုံအဖြစ်ရှုနည်းတဲ့အာဒါနနိခိပယုတ်ကိုအနိစ္စဟုရှု၍ထိုရှုသောစိတ်ကိုနောက်စိတ်ဖြင့်အနိစ္စဟု၎င်းဒုက္ခဟု၎င်းအနတ္တဟု၎င်းအတိတိရှုဒုက္ခဟုရှုရအနတ္တဟုရှုရတို့၌လည်းဤလိုပင်မှတ်ပါပုံစံတူပဲနော် ဝယောဝုဒ္ဓခုနှစ်ဌာနမှာရှိတဲ့ယုတ်တွေတစ်ခုစီခွဲရှုတယ်ဒီကြတော့ဝယောဝုဒ္ဓထင်ကမယုတ်အာဟာရမယယုတ်ဥတုမယယုတ်ကမ္မဇယုတ်စိတ္တသမုဋ္ဌံယုတ်ဓမ္မတာယုတ်တို့၌လည်းဤသူမှတ်ပါကလပါနီး၌ခုနှစ်ဌာန၌တည်ရှိသောယုတ်တရားတို့ကိုတဏှာစီမခွဲဘဲခြုံရွက်ရှုဤယမကနီး၌ကတဏှာစီခွဲ၍ရှုဤသို့သောဤသို့သာထူသည်သို့သောဌာနတစ်ခုစီခွဲ၍ရှုသည်ဆိုတော်လေဌာနတစ်ခုတစ်ခု၌ခတ်စိတ်စိတ်ရှုဖို့လိုအပ်ပေသည်။ အထူးသဖြင့်ဝေယောဥဒ္ဒနိကမယုတ်၌ရူပတတ္တကနဲ့ရှုခဲ့သည့်အတိုင်းပထမအရွယ်ယုတ်ကိုရှုလိုက် ရှုသည့်ဉာဏ်ရှုသည့်စိတ်ကိုတစ်ဖန်ပြန်ရှုလိုက်ဒုတိယအရွယ်ယုတ်ကိုရှုလိုက်ရှုသည့်ဉာဏ်ရှုသည့်စိတ်ကိုတစ်ဖန်ပြန်ရှုလိုက်ဤသို့စသည်ဖြင့်အရွယ်အစဉ်စဉ်ပိုင်းခြားထားသည့်အတိုင်းယုတ်ကိုရှုလိုက်ရှုသည့်ဝိပဿနာစိတ်ကိုရှုလိုက်ဖြင့်ခက်စိတ်စိတ်ရှုပေးပါအခြားသောယုတ်တရားတို့လည်းနီးလူသဘောပေါက်ပါဘယ်လောက်ရှုရမလဲအနှစ်တရားဟုတ်တယ်မလား ဘာဖြစ်လို့လဲကိုကအနှစ်တရာရအောင်ကိုကကြိုးစားတာခုနေအသက်ရှင်မယ်အနှစ်တရာရှင်မယ်ဆိုမယူဘူးလားယူမှာပဲဟုတ်တယ်မလားအဲ့ဒါကြောင့်အဲ့ဒီအစွဲလေးတွေပြုတ်ဝင်တာရှုခိုင်းနေတာနော်อืมခဏိကအာဖြင့်ရှုနည်းနော်နောက်တစ်ခုနံပါတ်3အာရဏနိခေပယောကိုအနိစ္စဟုရှု၍ထိုရှုသောပထမစိတ်ကိုပထမဝိပဿနာမနောဓာရိကဇောဝိထိကိုဒုတိယစိတ်ဖြင့်ဒုတိယဝိပဿနာမနောဓာရိကဇောဝိထိစိတ်ဖြင့် ဒုတိယစိတ်ကိုတတိယစိတ်ဖြင့်တတိယစိတ်ကိုသရုတ်တစိတ်ဖြင့်သရုတ်တစိတ်ကိုပိစမစိတ်ဖြင့်အနိစ္စဟုရှု၏ဒုက္ခဟုရှု၏အနတ္တဟုရှု၏ဒီလက်စီရှုပါတဲ့စိတ်ဆိုတာဝိထီတွေကိုဆိုလို့ရနော်အဲဒါအာရဏနိခေပယုတ်ကိုရှုဒုက္ခဟုရှုရအနတ္တဟုရှုရတို့နဲ့လည်းဤသူမှတ်ပါအလားတူပဲဝယောဟုတ်ထတင်ကမယုတ်စသောယုတ်တို့၌လည်းသဘောပေါက်ပါလေရူပတတ္တကရှုွက်အတိုင်းယုတ်ကိုရှု၍ရှုွက်တိုင်း၌ယင်းယုတ်ကိုရှုသော ဝိပဿနာမနောဓာရိကဇောဝိထိဒိုင်းကို၄ဆင့်၄ဆင့်ရှုရမည်ဖြစ်ပေသည်ရှေ့ဝိပဿနာဝိထိစိတ်စဉ်ကိုနောက်ဝိပဿနာဝိထိစိတ်အစဉ်ဖြင့်ရှုခြင်းဖြင့်ဒီနော်အဲဒီတော့အဲ့ဒီရှုွက်တွေကတော့နည်းနည်းလေးမောအောင်ရှုရတဲ့ရှုွက်တွေပါနော်တချို့ယောဂီတွေဉာဏ်ကနည်းနည်းလေးနှုတ်ငင်ရင်တော့တည့်ရင်လည်းသူတို့မနိုင်ဘူးတော်တော်ဘုရားရှင်အတွက်ကတော့ဒါနိုင်ပိုင်းလေးမိနစ်ပိုင်းလေးအတွင်းမှာအကုန်လုံးရှုလို့ရပါတယ်သူဉာဏ်ကတော့သမာဓိတစ်စက်ထိသွားနေတာနော် နောက်တစ်ခုပฏิပတ်တိအဖြစ်ရှုနည်းအဲ့ဒီမှာကျတော့50ဆင့်မဟုတ်တော့ဘူး10ဆင့်အထိရှုတယ်ဟုတ်ပလားဒါပဲခွာတယ်အတူတူပဲနော်နော်ဒိဋ္ဌိဥက္ကတနာဒိဋ္ဌိကိုခွာသောအဖြစ်ရှုနည်းအဲ့ဒါကတော့သင်္ခါရတရားတို့ကိုအနတ္တသဘောအဖြစ်အနတ္တဟုတွင်ဉ္ဇဝိပဒနာရှုသောဒိဋ္ဌိကိုခွာသည်မိအနိစ္စ ानु ပဒနာညာဒုက္ခ ानु ပဒနာညာတို့၏အာจิသောမိယဥပနိတယပစ္စယတတ္တိဖြင့် ကျေစုပြုပေးမှုအဘိထောက်ပမှုကိုရရှိသောအနတ္တနုပါဒနာဉာဏ်သည်ဒိဋ္ဌိကိုအတ္တဒိဋ္ဌိကိုပဲခွန်နိုင်၏ဆိုလိုတာကအဲ့ဒီမှာအမတန်စိတ်ဝင်စားဖို့ကောင်းတဲ့အချက်ကဘုန်းကြီးတို့ဒီသင်္ခါရတရားတွေကိုအနိစ္စလို့ရှုတယ်သင်္ခါရတရားဆိုတာကဘာလဲခန္ဓာ၅ပါးပဲယုံနာ၂ပါးပဲနောက်တစ်ခုပရိစ္ဆေသမုပ္ပါဒုမူယသစ္စာခေါ်တဲ့ပရိစ္ဆေသမုပ္ပါအင်္ဂါယတ္တိပဲအဲ့ဒီတော့ဒီသင်္ခါရတရားတွေကိုအနိစ္စလို့ရှုတယ် အဲဒီလိုရှုလိုက်တဲ့အချိန်အခါမှာဘာဖြစ်လာလဲအနိစ္စလို့ရှုတဲ့ဉာဏ်ဒုက္ခလို့ရှုတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးကအဘိထောက်ပမှအနတ္တဉာဏ်အမြင်ကအရှင်ဟောကောင်းလာအရှင်ဟောကောင်းလာတဲ့စွန့်ရင်တတ္တိတွေပြည့်စုံလာတဲ့ရဲရင်လာတဲ့အဲ့ဒီရဲရင်လာတဲ့အနတ္တနုပါဒနာဉာဏ်ကဒါလျင်ဒိဋ္ဌိကိုပဲခွာနိုင်တယ်အလားတူပဲသင်္ခါရတရားတွေကိုအောက်မှာပါတဲ့မာနဥက္ကဋဏ မာနဥက္ကဒနာဆိုတာကသူကသင်္ခါရတရားတွေကိုအနိစ္စလို့တွင်တွင်ရှုတာဖြစ်ပြီးပြည့်နေတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့တွင်တွင်ရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပြီးတာနဲ့ချက်ချင်းပြည့်တယ်ဖြစ်ပြီးတာနဲ့မွေးလာတာနဲ့ချက်ချင်းသေးတယ်မွေးလာတာနဲ့ချက်ချင်းသေးတယ်မွေးလာတာနဲ့ချက်ချင်းသေးတယ်ဆိုတော့ तू ကအဲ့ဒီမှာငါငါဆိုတာရှာလို့ရသေးလားမရတော့ အဲ့ဒီမှာငါငါဆိုတဲ့ထောင်လွှမ်းမှုမာနကအဲ့အနိစ္စ అను ဘောဒနာဉာဏ်ကဖြုတ်ခွဲနိုင်တဲ့ဆွမ်းအားရှိတယ်သို့တော့အဲ့ဒီအနိစ္စ అను ဘောဒနာဉာဏ်ကဒီမာနဆွဲကိုဖြုတ်ခွဲတဲ့အခါမှာဒုက္ခ అను ဘောဒနာဉာဏ်အနတ္တ అను ဘောဒနာဉာဏ်တို့ကအပိထောက်ပံ့မှုမရခဲ့ရင်ဘယ်လို့မှဖြုတ်ခွဲလို့မရဘူးဒုက္ခ అను ဘောဒနာဉာဏ်အနတ္တ అను ဘောဒနာဉာဏ်တို့ကအပိထောက်ပံ့မှဒါလင်အနိစ္စ అను ဘောဒနာဉာဏ်ကမာနဆွဲကိုဖြုတ်ခွဲလို့ရတယ်နောက်တစ်ခုဒီနခရာတရားတွေကိုဒုက္ခလို့ရှုတယ်အဲဒီဒုက္ခလို့ရှုနေတဲ့ ဒုက္ခ ानु ပဒနာဉာဏ်ကငါဟာငါဟာလို့စွဲနေတဲ့ဒီမနတဏစွဲကိုနိဂန္တိအစွဲကို ဖြိုခွဲနိုင်တဲ့စွမ်းအားရှိတယ်နိဂန္တိနဲ့တဏနဲ့အတူတူပဲနော်နိဂန္တိကတတ်မဲ့မှုပဲတဏလည်းတတ်မဲ့မှုပဲအဲ့တော့နိဂန္တိအစွဲကိုဖြိုခွဲနိုင်တယ်ငါဟာငါဟာလို့စွဲနေတဲ့အစွဲကိုဖြိုခွဲနိုင်တယ်အဲ့တော့ဒီမကြီးတွေဒီကကြီးတွေငါဟာငါဟာလို့စွဲတဲ့အစွဲကိုဖြိုခွဲတာမကောင်းဘူးလားဟမ်ဟုတ်ကဲ့လား အဲ့တော့ဖြုတ်ခွဲခြင်းရင်ဘာလို့ရလဲဒီသင်္ခါရတရားတွေကိုမြင်အောင်လက်ကြည့်ရမယ်ဒီသင်္ခါရတရားတွေကိုဒုက္ခလက္ခဏာတင်ပြီးတော့ရှုရမယ်သို့တော့ဒုက္ခလက္ခဏာတစ်ခုတည်းကဒီငါဟာငါဟာလို့စွဲနေတဲ့ဒီတဏှာစွဲကိုဖြုတ်ခွဲနိုင်လားဆိုတော့မဖြုတ်ခွဲနိုင်ဘူးအနိစ္စ ानु ပါဒနာညာအနတ္တ ानु ပါဒနာညာနှစ်ခုတို့ကအပိထောက်ပံ့ပေးရမယ်အဲဒီလိုထောက်ပံ့ပေးမှဒါလင်ဖြုတ်ခွဲနိုင်တဲ့စွမ်းအားရှိတယ်အဲဒါကြောင့်သူကလက္ခဏာရင်၃ချက်လုံးကတော့ အကွက်စီအောင်ရှုရပါတယ်အနတ္တတသက်ကိုတဏိမိယသင်္ခါရတရားတွေကိုအနတ္တတသက်ရှုအောင်မြတ်ဖြင့်အနတ္တနုပဒနာဉာဏ်ကဒိဋ္ဌိကိုမခွန်နိုင်ဒုက္ခဟုတသက်ရှုအောင်မြတ်ဖြင့်လေဒုက္ခနုပဒနာဉာဏ်ကတဏှာကိုမကုန်စေနိုင်အနိစ္စဟုတသက်ရှုအောင်မြတ်ဖြင့်လေအနိစ္စနုပဒနာဉာဏ်ကမာနကိုမခွန်နိုင်အနုပါဒနာညာတစ်ခုကိုကြံအနုပါဒနာညာနှစ်ခုတို့ကအပိထောက်ပံ့မှဒါလျင်ဆံယအနုပါဒနာညာကဆံယကိလေသာကိုပဲခွန်နိုင်ပဲနိုင် ပယ်တတ်နိုင်သည်ဟုခွာနိုင်ပယ်တတ်နိုင်သည်ဟုမှတ်ပါအဲ့ဒါကတော့ဟိုဝိသုဒ္ဓိမေထကရဘယ်မှာဘယ်မှာကြည်ပါဆိုပြီးပြောထားတယ်နော်ဤအထက်ပါညွှန်ကြားချက်များနဲ့အညီတင်သူတော်ကောင်းသည်ကာလ၃ပါးတန်တန်၂ပါးတန်တနာဖြစ်နေပြီနော်ကာလ၃ပါးတန်တန်၂ပါးတို့အတွင်း၌တည်ရှိသောသင်္ခါရတရားတို့ကိုယုံနာနှစ်ပါးနှင့်ခန္ဓာ၅ပါးနှင့်ပြိဿသမုပ္ပါနှင့်စသည်တို့ဖြင့်လက္ခဏာ၏သုံးဓာတ်တလဲစီနေ၍တွင်ဉ္ဇဝိပဿနာရှုပြီးသောအခါယင်းသင်္ခါရတရားတို့ကို အနတ္တတသက်ဥစားပွေ၍၎င်းအနိစ္စတသက်ဥစားပွေ၍၎င်းဒုက္ခတသက်ဥစားပွေ၍၎င်းအ ਨੇ ဆုံးတထိုင်စီတွင်တွင်ကြီးဝိပဿနာရှုပါနော်အတိဏကပိစုဘဟူသောကာလ၃ပါးအစ္ဆဒပေဒဟူသောတဏ္ဍနှစ်ပါးအတွင်းတည်ရှိသောသင်္ခါရတရားတို့အပေါ်၌အနတ္တနုပါဒနာဉာဏ်အမြင်ရင့်တန်လျက်ရှိသောယောဂဝဆရာပုဂ္ဂိုလ်၏အတိညာ၌ယင်းသင်္ခါရတို့၌အတ္တဟူသောအမှတ်တင်ညာသည်အတိမှလင်ထောက်ရတရားကိုရရှိနိုင်ပါအာနိနော် အရာတုမယင်တခါရတရားတို့နဲ့အနိစ္စတုပ္ပတဉာဏ်အမြင်ယဉ်တန်လျက်ရှိသောယောဂဝဆရာပုဂ္ဂိုလ်၏အတိညာနဲ့ယင်တခါရတရားတို့နဲ့အနိစ္စဟူသောအမှတ်တင်ညာသည်အတိမှလင်ထောက်ရတရားကိုရရှိနိုင်ပါအနည်းအလားတူပင်ငါငါဟုထုံလတက်ကြွနေသောမာနဆွဲသည်လိအတိမှလင်ထောက်ရတရားကိုရရှိနိုင်ပါအနည်းနိစ္စတင်ညာရှိသူ၏တန်တာ၌တန်လင်မာနဆွဲသည်ဝင်ရောက်ခွင့်ရှိဖြစ်သည်နိစ္စဆိုတာမနေ့ကလည်းငါသားပဲဒီနေ့လည်း ငါသားပဲနတ်ဖန်လဲငါသားပဲဒါငါသားကမြဲနေတယ်ဒီလိုထင်တာငါဖိုးကြီးငါဖွားကြီးဒါပုံစံတူပဲနော်ဟာနင့်ဖိုးကြီးဟုတ်ပါဘူးနင့်ဖွားကြီးမဟုတ်ပါဘူးပြောရင်လက်ခံပါမလားလက်မခံနိုင်ဘူးအဲ့အနိစ္စကိုမြဲမြဲရှုနော်လက်မခံနိုင်တဲ့ပုဂ္ဂိုလ်တွေကိုဘုရားရှင်ကလက်ခံနိုင်အောင်သင်ပေးနေတာဟုတ်တယ်မလားအဲ့တော့နေသတင်ညာရှိနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှန်တန်လေးမာနဆွဲသည့်ဝင်ရောက်ခွင့်ရှိပေသည် အလားတူပဲယဉ်သင်္ခါရတရားတို့အပေါ်၌ဒုက္ခ ानु ပါဒနာဉာဏ်မြင်ယဉ်တန်လျက်စီသောယောဂဝဆရာပုဂ္ဂိုလ်ဤတန်တန်၌ယဉ်သင်္ခါရတရားတို့၌ဒုက္ခဟုသောအမှတ်တင်ကြသည်အတိမာလင်ထောက်ရတရားကိုရရှိနိုင်ပါအန်ဒီသင်္ခါရတရားတို့၌ဒုက္ခဟုသောအမှတ်တင်ကြရှိသူဤတန်တန်၌သာလျှင်ယဉ်သင်္ခါရတို့၌တွေ့တံမေမောတိတဏှဏိကံတိတိထောက်ရတရားကိုရရှိနိုင်ပေသည်ထို့ကြောင့်ဒုက္ခ ानु ပါဒနာဉာဏ်အမြင်ယဉ်တန်လျက်စီသောသူတော်ကောင်းဤတန်တန်၌တဏှဏိကံတိတိလိထောက်ရတရားကိုမရရှိနိုင်တော့ဘူးနော် ဣဒဝတပဏတရူပကမ္မထာဏံပိအရူပကမ္မထာဏံပိဘုဟုနာဟောတိတဲ့နော်ဤရူပတတ္တကရှင်ဤအတုအရူပတတ္တကရှင်ဤတို့ကိုဣဇ္ဇတဗိဒတန္တနှမျိုးလုံးတို့၌အဝဝစွာနိုင်နိုင်နင်းနင်းရှုပွားနိုင်ခဲ့သောယုတ်ကမထနဂမထနှမျိုးလုံးကိုအဝဝစွာလိလနိုင်နင်းပြီးဖြစ်ပေသည်စွန့်နိုင်ပါကအတိတ်နာကပိဿုပံကာလသုံးပါး ဣဇရဗိဒသန္တာနှစ်ပါးလုံး၌ရှုနိုင်ပါကတိုင်းတဲ့အလွန်တကွနဲ့ဖျားဖြစ်ချေသည်အကုန်လုံးလိုက်ရှုပါနော်ဆိုလိုတာကအဲ့အနာကရှုတာကဥဒိယက်ကအနာကအပေါ်မှာညင်းွယ်ဖို့ယုံမမှုပဲနော်အကယ်၍တကယ်တမ်းညင်းွယ်မှုယုံမမှုကတကယ်ရင့်တန်လာပြီဆိုရင်အနာကကမရှိတော့ဘူးသူ့အပေါ်မှာဆွဲတဲ့အဆွဲတွေပြုတ်သွားနိုင်တယ်အဲ့ဒီလိုပြုတ်နိုင်ရေးအတွက်ဒီအနာကကိုလည်းရှုပြရအတိတ်ကိုလွမ်းနေတဲ့ပုဂ္ဂိုလ်တွေအလွန်ပြေအောင်လည်း အတိတ်ကိုရှုပြီးဟုတ်တယ်မလားအဲဒီတော့အဲအတိတ်ကိုလွန်းတာကနှစ်မျိုးရှိပါတယ်ကုသိုလ်နဲ့လွန်းတာလည်းရှိကောင်းရှိမယ်ပေါ့အကုသိုလ်နဲ့လွန်းနေတာလည်းရှိပါတယ်အတိတ်ကပြုခဲ့တဲ့မှန်မိတဲ့အမှားညွှန်းဆိုတာတရားတိုင်းမှာရှိပါတယ်ခွန်ကြီးတို့လည်းရှိတာပဲနော်ဒါတွေကိုပြန်ပြီးမိထနိုင်တာအကောင်းဆုံးပဲအကယ်၍မြန်ပြန်ပြန်တရိယာနေရင်သူကထပ်ထပ်ပြီးအကုသိုလ်ဖြစ်တယ်အလားတူပဲအတိတ်ကပြုခဲ့တဲ့ကုသိုလ်တွေကိုပြန်ပြန်အမှတ်ရရင်လည်းထပ်ထပ်ပြီးကုသိုလ်တွေဖြစ်တယ်ဖြစ်ပင်ဖြစ်တော့လေအဲ့ဒီကုသိုလ်တွေက တန်ត្រာဝုကိုလက်ပတ်စီတတ်တဲ့ကုသိုလ်မျိုးဖြစ်ခဲ့ရင်တော့ကိုယ်ထက်လက်ပတ်မဲ့သဘောဖြစ်တယ်နော်ဆိုလိုတာကကိုယ်ထူထောင်တဲ့ကံရဲ့စွမ်းအားကဘာကိုဥတည်ချက်ရှိတယ်ဘုန်းကြီးတို့များသောအပြင်တော်ဆရာတော်ညီများကသင်ပေးထားတော့နိဗ္ဗာန်ကိုဥတည်ထားပါတယ်နော်နိဗ္ဗာန်ကိုဥတည်ချက်တခုတည်းမဲ့စိုးစက်စက်ပြုတ်ထားရင်တော့ဒီကံကအကျိုးမပေးဘူးမဟုတ်ပါဘူးပေးပါတယ်ဒီလောကဘုန်းကြီးပြောခဲ့တဲ့ဇောတိကတထေညီနောင်တို့ကြည်ပါအကိုကနိဗ္ဗာန်ပဲဆုတောင်းတဲ့ညီဖြစ်သူကလုံနဲ့နိဗ္ဗာန်သုံးတန်သောချမ်းသာဆုတောင်းတဲ့အကျိုးပေးတာအတူတူပဲ သိပြီးတော့ဟိုဒီလိုမှဆုမတော်ရင်တော့အကျိုးမပေးတော့ဘူးနဲ့တူပါတယ်ဒီလိုမထင်ပါနဲ့နော်ပေးပါတယ်နော်နိဗ္ဗာန်တက်တဲ့ဘက်သူကသန္တရာကမဆုံးသေးရင်တော့ပေးပါတယ်သို့တော့ဆူတောင်းကိုပြင်ပေးပါဆိုပြီးတချို့ကပြောနေတော့အဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးကလည်းပြန်ပြီးစဉ်းစားတဲ့တာဝန်ရှိတော့ပြောမိတဲ့သားဖြစ်နေသူကဒီကကြီးတွေဒီမကြီးတွေဆူတောင်းကမှဘာဖြစ်လဲဆိုတော့တပ္ပအိဆာမင်္ဂလာကို လွယ်ခါတာတိုင်းရစီတော့ လိုက်ရင်လူလူကူကူနဲ့ရပါစေဆိုပြီးဒီလိုဆူတောင်းထားတာကိုကမတတ်နဲ့ပေါ့ဟုတ်တယ်မလားမတတ်နဲ့ဆိုရင်မတတ်ရင်တော့ဘာမှမဖြစ်ပါဘူးနော်အဲမတတ်နိုင်အောင်ပဲကြိုးစားတော့အလားဆူတောင်းမပြင်းနဲ့တော့နှမို့ရင်ဘုန်းကြီးတို့ကြရန်လုံနေအောင်ပဲအဲ့တော့ကိုကမတတ်လို့ရှင်တော့မရဘူးတတ်ရင်တော့ရမှာပေါ့ဟုတ်တယ်မလားကဲဥဒိယပြညံပိုင်း ဒီတော့ဥရိယပြဉာဏ်ပိုင်းကိုခုနကဝိပဿနာဉာဏ်တွေကရင့်ကျက်လာပြီဆိုရင်ရင့်ကျက်လာတဲ့ဝိပဿနာဉာဏ်တွေကိုမိမိကပို့ပြီးအစွမ်းထက်အောင်အဲ့မှာဖြစ်တာပြက်တာလေးတွေကိုတည်တည်ချာချာစနစ်တကျမြင်အောင်ရှုရပါတယ်ဒီတော့နိဗ္ဗာန်ကိုဥတည်ပြီးတော့ကောင်းမှုကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်အဖို့ကတော့ဘာမှသိစိတ်မပူပါနဲ့ဒီကောင်းမှုကုသိုလ်တွေကနိဗ္ဗာန်မရမချင်းတော့အကျိုးတော့ပေးမှာပဲဌာဏတော်ဘောဂပါဆိုတဲ့အတိုင်းဌာဏကြောင့်ဘောဂစီးတဲ့ဥစ္စာများမှာပဲဒါထူးခြားချက်ကပါတယ် စွန့်လွတ်နိုင်တယ်နိဗ္ဗာန်တစ်ခုပဲတောင်းထားတဲ့ပုဂ္ဂိုလ်ကစွန့်လွတ်နိုင်တယ်ဘုရားအလုံးတော်များကပစ္စည်းရဖို့ဘယ်တော့မှဆုမတောင်းဘာဖြစ်လို့ဒါနပြုရမယ်ဆိုတာကျိန်းတယ်သိနေဒါပေမဲ့အဲ့ဒီပစ္စည်းကိုစွန့်လွတ်နိုင်ဖို့ကိုတော့ဆုတောင်းတယ်စွန့်လွတ်နိုင်တာနဲ့မစွန့်လွတ်နိုင်တာဘယ်ရင်ကောင်းလဲစွန့်နိုင်တယ်ကောင်းတယ်သူကစွန့်လွတ်နိုင်တယ်ဆိုရင်တော့အကုသိုလ်ကတော်တော်လေးနည်းသွားပြီမစွန့်လွတ်နိုင်ဘူးဆိုရင်တော့သူ့ကိုဖက်ထားတဲ့အတွက်ရန်သူငါတန်ကဝိုင်းရံပြီးတော့လုလိုက်မယ်ဆိုရင်တော့အဲ့မှာစိတ်ကြည်ပါဖြစ်လဲ ဖောက်ပြန်ကုန်တယ်နော်ဒါလောကဘုန်းကြီးပြောခဲ့သလိုပဲဘုဒ္ဓမဘုဒ္ဓမဒုက္ခမကြီးကသူ့မှကိုပစ္စည်းတွေဟိုအရှာဖွေရလာယူလိုက်တော့ပဲပြလဲဟဲ့ငါရယူသွားပြီငါရယူသွားပြီဆိုပလက်လာမိသေးတော့တာပဲဟုတ်တယ်မဟုတ်လားဒါမစွန့်လွတ်နိုင်တဲ့စွန့်အားတွေပဲနော်စွန့်လွတ်နိုင်တဲ့ပုဂ္ဂိုလ်ကြတော့ဘာမှမရှိဘူးယူလဲစေဟုတ်တယ်မဟုတ်လားကိုပစ္စည်းမဟုတ်ဘူးဆိုတာကိုငကိုတက်ကသူတော်ကောင်းတွေကတော့နှလုံးသွင်းထားပါတယ်နော်ဒါကြောင့်အဲ့ဒီလိုကြကြနဲ့နဲ့စူတောင်းက နိဗ္ဗာန်တစ်ခုပဲတာဆူထားခဲ့မယ်ဆိုလို့ရှိရင်တော့ဘာမှပြဿနာမရှိပါဘူးနော်သို့တော့ဒီနေရာမှာခုပြောချင်တာကအဲ့ဒီအစွဲလေးတွေကိုပြုတ်အောင်ကတော့အနိစ္စ అను ပါဒနာညာဒုက္ခ అను ပါဒနာညာအနတ္တ అను ပါဒနာညာနေဖြင့်ကြိမ်ဖန်မြတ်စွာထက်ခါထက်ခါရှုပြရရှုလိုက်တဲ့အချိန်ခါမှာလည်းဒီတောလေးဆိုရှုခွက်ကတော့ဒီအနိစ္စကိုရှုတော့10မျိုးကနေလှည့်ပြီးကြည်တာပဲဒုက္ခကိုလည်းရှုတော့25မျိုးကနေလှည့်ပြီးကြည်လိုက်တာပဲအနတ္တကိုလည်းရှုတော့5မျိုးကနေလှည့်ကြည်နေတာပဲနော် အဲ့ဒီလိုထက်ကတက်ကကြည့်နိုင်ရင်တော့အလုံးမှာညီငွေမှုနိဗ္ဗိဒဉာဏ်ဆိုတာပေါ်လာတတ်ပါတယ်နော်သို့တော့ဒီနေရာမှာဥရိယပြဉာဏ်ပိုင်းကိုကရောက်နေပြီရောက်လာတော့ဒီဥရိယပြဉာဏ်ပိုင်းနဲ့ရှေးပိုင်းနဲ့ဘာထူးလဲဆိုတော့ရှေးပိုင်းမှာကခုလိုရှုပေမဲ့လို့တချို့ယောဂီတွေမှာခဏပစ္စုပန်ဆိုက်အောင်မြင်တဲ့အခါမြင်လိုက်တယ်မမြင်တဲ့အခါမမြင်ဘူးဆိုတာနည်းနည်းရှိတတ်တယ်ခဏပစ္စုပန်ဆိုတာကခုနကမိုးမင်းပိုင်းမိုးမင်းလို့တော့ယောဂီတွေသုံးထားတယ်လို့ပေါ့သူက ဒါကပိစရဝဇံဒါကသက္ကဝိညာဉ်ဒါကသံပရိသံဒါကသန္တိနဒါကဝုထောဒါကပရမေဇောဒုတိယဇောတတိယဇောသုတ္တဇောစသည်တစ်ခုစီတစ်ခုစီပိုင်းခြားမြင်တယ်မမြင်လိုက်တာတွေကလည်းရံခါရှိပြန်တယ်သူကအဲ့ဒီလိုနော်ဒီတော့ဉာဏ်ကတိတ်အလွန်ကြီးမထက်သေးဘူးသို့တော့အဲ့ဒီလိုရှုပါများလာရဲ့ဒီသေးသေးချမ်းချမ်းရှုလိုက်တဲ့ရှင်းရှင်းလင်းလင်းမြင်ပြီဆိုရင်တော့ဥရိယပြဉာဏ်ပိုင်းရောက်ပြီဒါသူကကူးသွားတာပဲနော် ဘယ်ကရုပ်ကိုရှုလိုက်ရှုလိုက်နာမ်ကိုရှုလိုက်ရှုလိုက်အစ္ဆဒရှုလိုက်ရှုလိုက်ဘိဒရှုလိုက်ရှုလိုက်ဘယ်ကိုပဲရှုလိုက်ရှုလိုက်အကုန်လုံးခဏပိစုံမှဆက်အောင်မြင်ပြီဆိုရင်တော့ဥရိယပြညာရောက်ပြီရောက်တဲ့ပုဂ္ဂိုလ်ကခုနကဒီဥရိယပြညာရဲ့အရှုကအာယုစနစ်တွေစည်ရင်းတွေကလည်းဟိုဘက်ကသမန္တနာညာဘိမှာဖွေဖျက်ခဲ့တဲ့အတိုင်းအတူတူပဲထူတာလေးကတော့သူကဘဝမှာသူကပြိဿသမုပ္ပါမှာဘဝရင်အဆုံးသတ်သွားတယ်အကြောင်းကဟိုတနေ့ရှင်းပြပြီးပါပြီဘဝဆိုတာကနှမျိုးချင်းနေတော့ဥပပတ္တိဘဝနဲ့ ကာမဘဝနှမျိုးရှိတော့ဥပပတိဘဝဆိုတာအနာဂတ်ခန္ဓာ၅ပါးပဲအတူတူပဲဇာတိကိုချူရတာပဲနော်ဇာတိသူကထူးခြားချက်ကတော့ဇာတိကြောင့်ဖြစ်ပေါ်နေတဲ့ခန္ဓာအလုံးကိုပဲဥပပတိဘဝလို့ဆိုတာအနာဂတ်ဇာတိကြောင့်ဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးအလုံးဆိုတော့သူကဟိုအနာဂတ်ဆုံးတဲ့အထိဖြစ်နေတဲ့ခန္ဓာတွေပဲအဲ့ဒီခန္ဓာတွေကိုအကုန်လုံးအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ရှုရတယ်ရှုလိုက်တဲ့အပိုင်းမှာရုပ်တသက်ကိုရှုမယ်နာမ်တသက်ကိုရှုမယ်ဒီပိုင်းဉာဏ်ကထက်လာတော့တခါတလေရုပ်နဲ့နာနှစ်ခုတွဲရှုရှုလို့ရတယ် ရှုတယ်ဆိုတာကအိမ်မှာသက္ကုတ္တရဝိသီအပေါ်မှာဇရာလေးမှာဓမ္မကြီးတွေနောက်ပိုင်းပြန်ကြည့်ရင်တွေ့ပါတယ်အပေါ်မှာ54 44စသဖြင့်ရင်းရင်းပေးထားတယ်အဲ့ဒါကယုတ်တရားတွေပဲနော်အဲ့တော့ယုတ်ယုတ်တဲ့ကိုရှုလိုက်ဒီတရံပေါ့သက္ကုတ္တရဝိသီအကောင်းဆုံးလိုင်းလေးပေါ့ဟုတ်ပဲမနောတ္တရဝိသီတိယုတ်တဲ့နန္တတဲ့ကိုရှုလိုက်ယုတ်တဲ့ကိုရှုလိုက်နန္တတဲ့ကိုရှုလိုက်ယုတ်တဲ့ကိုရှုလိုက် ပြီးတော့ယုတ်နဲ့တတွဲရှုလိုက်အဲ့လိုရှုလိုက်မယ်ဆိုရင်လည်းစနစ်တကျမြင်ပါတယ်တွဲရအကုန်လုံးပြည့်နေ ဖြစ်ပြီးပြက်နေတာ မြင်တယ်အဲ့ဒီနည်းစနစ်ကိုအသုံးပြုပြီးတော့၆ထွာရာလုံးကိုစနစ်တကျအကုန်လုံးအတန်းနဲ့အတန်းနဲ့မှာဇေယမဖော်ပြထားတဲ့အတန်းလေးတွေနော်အဲ့ဒီအတန်းနဲ့အတန်းတွေမှာယုံနဲ့နာတွဲယုတ်တဲ့ရှုလိုက်နာတဲ့ရှုလိုက်ယုံနဲ့နာတွဲရှုလိုက်အဲ့ဒီလိုလေ့ကျင့်မှပြန်ရင်တော့ဥရိယပြဉာဏ်ကပိုးပြီးတော့အကောင်းလာတယ်နော်နောက်တစ်ခုခန္ဓာ၅ပါးနည်းနဲ့လည်းရှုလို့ရတယ်ဘုန်းကြီးတလောကရှင်းပြခဲ့ပြီးပြီအဲ့ဒီအပေါ်ဇေယထိတ်မှာ54 44စသဖြင့်ရေးထားတာကယုတ်တရားပဲနော် ယုတ်တရားတသက်ရှုမယ်နောက်တစ်ခုစိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတိုင်းမှာဝိတိစဉ်အတွင်းမှာဝေဒနာတသက်ဟုတ်ပဲဆုံးတဲ့အထိလိုက်အတန်မနောဒရဝိတိဆုံးတဲ့အထိလိုက်ရှုတာမနောဒရဝိတိတွေကတော့အကျဉ်းအများကြီးဖြစ်တတ်တယ်လိုက်သာရှုနေခုကြိုက်တော့နော်ပြီးတော့အဲ့ဒီဒရန်လုံးမှာရှိတဲ့တင်ညာတသက်ရှုမှာအဲ့ဒီဒရန်လုံးမှာရှိတဲ့ဉာဏ်နဲ့စရတိတ်တွေသင်္ခါရတသက်ရှုမှာဒရန်လုံးမှာရှိတဲ့အသိစိတ်ဝိညာဉ်တွေအကုန်လုံးဝိညာဉ်နဲ့ခန္ဓာတသက်ရှုတယ်အဲ့ဒီလိုခန္ဓာ၅ပါးနည်းနဲ့ခွဲခြားရှုရင်လည်းရတယ်အကြောင်းကတော့ ရုပ်သက်သက်ရှုတယ်နာမ်သက်သက်ရှုတယ်ဆိုရင်နာမ်သက်သက်ရှုတဲ့အပိုင်းမှာတချို့ယောဂီတွေကနည်းနည်းလေးလုံးထွေးထွေးလေးရှင်းတတ်တယ်။အဲဒါကြောင့်အသိဉာဏ်တန်ရှင်းအောင်ခန္ဓာ၅ပါးကြီးနဲ့ထပ်ခွဲရှုလဲရတယ်။ရှုဖို့လည်းဘုန်းကြီးတို့သင်ပေးပါတယ်။သို့သောအာရဏ12ပါးကြီးကြတော့အဘိဓမ္မာကိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကြတော့သင်ရတာလွယ်တယ်။နည်းနည်းသင်ရတာလည်းနည်းနည်းအဘိဓမ္မာမကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြတော့သင်ရတာနည်းနည်းခက်တယ်။ခက်တဲ့အတွက်အာရဏ12ပါးကြီးရှုခဲ့ကိုတော့နောက်ပိုင်းရှုကျင်တဲ့ပုဂ္ဂိုလ်များသိတဲ့ဘုန်းကြီးတို့သင်ပေးပါတယ်။ဟိုဘက်က ဘုန်းကြီးအစာပိုင်းမှာရေးထားတဲ့အပရိဇရဏသုဒ္ဓမှာလာတဲ့ရှုခွက်အတိုင်းပါနော်အဲဒီတော့သက္ခုအနေဆရူပအနေဆသက္ခုအနေဆသက္ခုပဒါရလည်းအနေဆယူပါယုံလည်းအနေဆသက္ခုဝิญဉ်လည်းအနေဆဖတ်တာလည်းအနေဆဝေဒနာလည်းအနေဆဟုတ်တယ်မလားအဲဒီလိုရှုတဲ့တရံလုံးတရံလုံးသူကလိုက်ရှုရတယ်နော်အဲဒီလိုရှုတဲ့ဤစနစ်ကိုတော့နောက်ပိုင်းသီးသန့်ရှုကျင်တဲ့ပုဂ္ဂိုလ်များအတွက်လိုက်ပြီးသင်ပေးပါတယ်အဲဒီတော့တရံတရံမှာ9ခါ9ခါ ရှုရတာပဲနော်ကဲအဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာယံခအတိတ်အနာကပိစုံပန်နဲ့ယံခအစ္ဆဒယံခဗိဒယံခအတိတ်ယံခအနာကယံခပိစုံပန်အဲ့ဒီလိုစသဖြင့်ရှုရတယ်ဟုတ်အတိတ်ကနေပြီးတော့လေအတိတ်အဆက်ဆက်မိမိရှုလို့ရတဲ့ပိစုံပန်အတိတ်ပဲဆိုကြပါစို့ပိစုံပန်အတိတ်ကနေပြီးတော့ဒီပိစုံပန်ပိစုံပန်နဲ့အနာကဆုံးတဲ့အထိတန်းပြီးတော့လေရုပ်တသက်ရှုမယ်ဝေဒနာတသက်ရှုမယ်တင်ညာတသက်ရှုမယ်သင်္ခါရတသက်ရှုမယ်ဝိညာဉ်တသက်ရှုမယ်ရှုလို့ရတယ် အစ္ဆဒဗိဒရှုမှရတယ်အဲ့ဒီလိုရှုတဲ့အပိုင်းကတော့ဝိတိဇင်ရလို့လိုက်ပြီးတော့ခွဲခြားနေဖို့မလိုဘူးနော်ဖြစ်ခဲ့တဲ့အတိုင်းသာစိတ်စိတ်ကလေးမြင်အောင်လှမ်းရှုရတယ်စိတ်စိတ်မြင်တယ်ဆိုတော့လေတကယ်ကုံစင်အောင်မြင်သလားဆိုတော့ကုံစင်အောင်တော့မမြင်ဘူးတချို့တော့တော့မြင်တယ်နော်ဘာဖြစ်လို့ဆိုဘဝတစ်လျှောက်မှာဖြစ်ပေါ်တဲ့စိတ်စိတ်တွေကနဲတာမှမဟုတ်ပဲကုံစင်အောင်ကတော့ဘယ်လိုမှမရှုနိုင်ဘူးရှုလိုက်နိုင်တာတွေလည်းတော်တော်ခက်များများရှိမယ်မရှုလိုက်နိုင်တာတွေလည်းတော်တော်ခက်များများတော့ရှိနိုင်ပါတယ် အဲ့ဒီလိုတန်းပြီးအနာကဆုံးတဲ့အထိဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးရှုလို့ရှုလိုက်တိုင်းမှာခဏပိစုံပန်ဆိုင်အောင်ကြကြနနမြင်ပြီဆိုရင်တော့ဘာလုပ်ရမလဲအဲ့ဒီမှာဥရိယပြညာအကျက်ရှုပွားနည်းဆိုတာအဲ့ဒီမှာလာပါတယ်ဒီရှုပွားနည်းကဘုရားရှင်ကိုရိုရင်ကတတိပဋ္ဌာန်ကျင့်စဉ်မှာတတိပဋ္ဌာန်တိုင်းတတိပဋ္ဌာန်တိုင်းမှာဟောထားတယ်သမုဒိယဓမ္မနုပတိဝါခာယသမေဝိဟရတိဝေယဓမ္မနုပတိဝါခာယသမေဝိဟရတိ ဓမ္မရိယဝေယဓမ္မနုပါတိဝကာယဓမ္မဝိသရတိဆိုပြီးဒီလိုဟောတယ်နော်အကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးတရားတွေထင်ရှားဖြစ်ပုံမြင်အောင်ကြည့်ရအောင်အကြောင်းတရားတွေခြုံငင်းရင်လည်းအကျိုးတရားခြုံငင်းပုံမြင်အောင်ကြည့်ရအောင်အကြောင်းတရားတွေဖြစ်ခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ခြင်းပုံဒါကုလည်းတွဲချူအောင်ဒါဘုရားရှင်ပေးထားတဲ့ဤစနစ်ပဲအဲ့ဒီဤစနစ်ကိုအရှင်သာရိပုတ္တရာကိုရမကြီးကပြိသမိတော်မြတ်မှာသူကသိချာရှင်းထားပါတယ်နော် ရှင်းလင်းပြီးတော့ဘုန်းကြီးတို့ဖော်ပြထားတဲ့ရူပခန္ဓာလေးတစ်ခုကြည့်လိုက်ဟိုဘက်မှာစာမျက်နှာ430နော်အကြောင်းတရားပိုင်းမှာဘုန်းကြီးတို့ခန္ဓာကနှစ်ခုရှိတယ်ဒီဥစ္စာဒီနားလည်ဖို့ကအတိတ်အကြောင်းပစ္စုပန်အကြောင်းနော်အတိတ်အကြောင်းတရားတွေကဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒါအတိတ်အကြောင်းတရားအဲ့ဒီအကြောင်းတရားတွေကဘလို့အတွက်လဲဆိုတော့ရုပ်ပိုင်းမှာကမ္မဇယုတ်အတွက်နာမ်ပိုင်းမှာတော့ဝိပဿနာတရားတွေအတွက်ပဲနော် နောက်တစ်ခုအဲ့ဒီအတိမ်ကြောင့်ကြောင့်ဒီတရားတွေဖြစ်တယ်ဆိုတော့လေပိဿုပန်အကြောင်းအထောက်ပံ့ကလိုတယ်ပိဿုပန်အကြောင်းတရားမရှိဘဲနဲ့လည်းမဖြစ်နိုင်ဘူးနော်အဲ့ဒါကြောင့်ပိဿုပန်အကြောင်းတရားတွေမှာဘာတွေပါလဲဆိုတော့စိတ်ကဥတုရဲ့အာဟာရရဲ့ဒါကယုတ်တရားပိုင်းနန္တရားပိုင်းကျတော့အတိမ်ကြောင့်ကအတူတူပဲဝိဇာတနာဥပါဒံသင်္ခါရကံပဲပိဿုပန်အကြောင်းကျတော့မိယဝုထုယုတ်ရှိရမယ်အာယုံရှိရမယ် ရှင်ဘက်စေစေတိခေါ်တဲ့ဖတ်တာစတဲ့စေတသိက်တွေရှိရမယ်ဒါကြောင့်သူကဝိထုအာယုံဖတ်တာစတဲ့ဒီအကြောင်းတရားတွေကပြစ္ဆုတ်ပန်အကြောင်းပဲဒါနန္တရားတွေအတွက်အဲ့ဒီနန္တရားတွေမှာဝိပဿနာတရားအတွက်ကအတိတ်ကြောင်းရှိတယ်ကုသိုလ်နန္တရားအကုသိုလ်နန္တရားတွေအတွက်ကြတော့အတိတ်ကြောင်းမရှိဘူးပြစ္ဆုတ်ပန်အကြောင်းပဲရှိတယ်အဲ့ဒါပြစ္ဆုတ်ပန်အကြောင်းတွေမှာဒီဝိထုအာယုံဖတ်တာစတဲ့အကြောင်းအပြင်ယောနိတော်မနတိကာရနိမလမနှလုံးသွင်းတဲ့သဘော အာယောနိသောမနတိကာရနိမလမနှလုံးသွင်းတဲ့သဘောဒီသဘောတွေပါလာတယ်နော်အဲ့ဒါကြောင့်ဒီအခြေခံအကြောင်းလောက်ကလေးကိုသဘောပေါက်ရင်တော့သူကဒီရှုခွက်ကိုရှုလို့ရပါတယ်ဟိုမှာကြည့်ရူပခန္ဓာမှာဝိဇ္ဇာ20ဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်တဏှာ20ဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်ဥပါဒံ20ဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်20ဆိုတော့ကဟိုမှာလောဘဒိဋ္ဌိအုပ်စုဒါခိုးတော့ကပြောခဲ့ပြီးပြီနော် သင်္ခါရ34ဖြစ်ခြင်းကြောင့်ပရိသန္တိကမဇယုတ်ဖြစ်အဲဒီသင်္ခါရကတော့ခုနကဆွမ်းလှူတယ်ပန်းလှူတယ်ကံတစ်ခုကိုအကျိုးပေးခဲ့ရင်မိမိကံကိုပြန်ကြည့်လိုက်တဲ့အခါစိတ်စိတ်ဘယ်နှလုံးဆိုတာသိချသိရမယ်တချို့မှာတော့ခုနကဟိုတနေ့ယောဂီလေးကတော့သူကငှက်လွတ်တာက35လုံးရှိနေတယ်ဒီနေရာမှာနော်သူငှက်လို့စဉ်အချိန်ခါမှာသူ့မှာကရုဏာပါပါနေတယ်ငှက်ကလေးတွေပေါ်မှာစေနာတနာနေတဲ့ကရုဏာပါတဲ့အတွက်သူ့ရဲ့ကုသိုလ်မှာကရုဏာဒီ34ထဲမှာကရုဏာထပ်ပုံလိုက်တော့35ဖြစ်သွားတယ်နော် ဒီကသင်္ခါရ34ဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်ပရိသန္တိကမ္မဇယုတ်ကဘယ်လောက်ရှိလဲ30နော်ဒါကဒီဥစ္စာကိုကြက်ကြက်နဲ့ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆိုတာသင်္ချာမြင်ထားပြီးဖြစ်ရမယ်မြင်မှဒီရှုွက်ကရှုလို့ရမယ်နော်စိတ်ဖြစ်ခြင်းကြောင့်စိရိစယုတ်ဖြစ်ဒါကရှုတတ်ပြီးပြီဒီမှာလက်ကလေးကိုယ်လိုက်ဆန်းနေလို့တလောကပြောခဲ့ပြီးပြီနော်စိတ်ကြောင့်စိရိစယုတ်တွေဒီကုလုံးပြတ်နေတာဥဒုဖြစ်ခြင်းကြောင့်ဥဒ္ဒဇယုတ်ဖြစ်ဒီရှုွက်လည်းရှုတတ်ပြီးပြီနော်ကလတိုင်းမှာဒီရှိတဲ့ဒီဇောကနောက်ထပ်ယုတ်ကလအတ္တိဖြစ်စေတယ် ဟာရဖြစ်ခြင်းကြောင့်ဟာရဇယုတ်ဖြစ်ဒါလည်းရှုတတ်ပြီးပြီနော်အဲ့တော့ဟာရဇယုတ်ဤဖြစ်ခြင်းသဘောစေတသာယုတ်ဤဖြစ်ခြင်းသဘောစသဖြင့်ဒါလေးတွေတွဲရှုဖေးရပါတယ်ဒီတော့ဆိုလိုတာကဒီရှုကမှာကဖြစ်တာတက်တက်ကိုလည်းမြင်အောင်ကြည့်ရမယ်အကြောင်းတရားထင်ရှားဖြစ်လို့အကျိုးတရားဖြစ်တယ်လည်းမြင်အောင်ကြည့်ရမယ်ဖြစ်မှုဒီအကျိုးယုတ်တည်းရဲ့ဖြစ်မှုတက်တက်ကိုလည်းမြင်အောင်ကြည့်ရပါတယ်နော်အလားတူပဲနောက်ပရိသန္တိဝေဒနာခန္ဓာလေးနမူနာပြထားပါတယ်နော်အဝိဇ္ဇာ20ဖြစ်ခြင်းကြောင့်ပရိသန္တိဝေဒနာဖြစ် တဏှာ20ဖြစ်ခြင်းကြောင့်ပြိဏတိဝေဒနာဖြစ်ဥပါဒ20ဖြစ်ခြင်းကြောင့်ပြိဏတိဝေဒနာဖြစ်သင်္ခါရ34ဖြစ်ခြင်းကြောင့်ပြိဏတိဝေဒနာဖြစ်ကံ34ကမ္မတတိဖြစ်ခြင်းကြောင့်ပြိဏတိဝေဒနာဖြစ်ဝတ္ထုအဲ့ပြိဏတိခါမှာဖြစ်တဲ့နန္တရားတွေကဘာမှီးဖြစ်လဲအရိယဝတ္ထုနော်ဝတ္ထုအရိယဝတ္ထုဖြစ်ခြင်းကြောင့်ပြိဏတိဝေဒနာဖြစ်အာယုံပြိဏတိစိတ်အာယုံပဲအဲ့ဒါကဟိုကလေးမလေးဆိုရင်သူကငှက်လွတ်တဲ့အာယုံပေါ့ဟုတ်တယ်မလား ဟိုတလောကပြောခဲ့တဲ့ယောဂီကြတော့သမောတိလေးလှူတဲ့အာယုံသူတယောက်နဲ့တယောက်မတူကြဘူးဒီအာယုံလေးတွေကတော့နော်အဲ့ဒီအာယုံဖြစ်တဲ့အာယုံမရှိခင်လည်းဒီစိတ်စီတွေကဖြစ်လို့မရဘူးနော်အာယုံဖြစ်ခြင်းကြောင့်ပြိတ္တန်ဒီအာယုံဖြစ်ခြင်းကြောင့်ပြိတ္တန်ဒီဝရဏခန္ဓာဖြစ်နောက်တစ်ခုဖတ်တဖတ်တဆိုတာကတော့ဘုန်းကြီးပြောခဲ့ပြီးပြီနော်ဖတ်တတခုတည်းရှုရမလားမဟုတ်ပါဘူးရှင်းမဲ့စိတ်စီတွေအကုန်လုံးပဲဒါပြည့်နဲ့ဖတ်တကခေါင်းဆုံးဥတည်ပြီးတော့ဘုရားကဟောလိုက်တယ်နော်ဖတ်တဖြစ်ခြင်းကြောင့်ဆိုရင် ပရိသန္တိမှာခုနကနန္တရားက34လုံးရှိခဲ့ရင်အဲ့34လုံးထဲမှာဝေဒနာကိုအကျိုးထထားတဲ့အတွက်အကျိုးဖြစ်တဲ့ဝေဒနာကိုနှုတ်လိုက်ရင်အကြောင်းဘက်မှာပါရှိလဲစိတ်တသိ33လုံးရှိတယ်နော်အဲ့ဒီ33လုံးကိုပဲဖတ်တာဆိုပြီးဒီလိုဟောထားတယ်ဆိုလိုတာကပဋ္ဌာန်းဒေသနာတော်လေးကိုနည်းနည်းအာယုံယူကြည့်ကြနော်နည်းနည်းပဋ္ဌာန်းလေးတွေကြက်ထားတာလဲပစ္စယနိတိတလောက်ကြက်ထိုင်သိကောင်းပါတယ်စัจ jaro ခန္ဓာအရူပိနောအညမညာ အဇာတပစ္စည်းနာပစ္စည်းဥစ္စာတိဖြင့်ဘုရားခေါ်ထားတယ်။နံခန္ဓာလေးပါးကအချင်းချင်းကျေစုပြုနေတာတစ်ခုမပိုင်တစ်ခုဖြစ်လို့မရဘူးနော်အဲ့ဒီသဘောပဲဒီတော့ဖတ်ခုနကဝေဒနာကိုအကျိုးယူလိုက်ရင်ဉာဏ်ကအကြောင်းပေါ့ဉာဏ်ကိုအကျိုးယူရင်လည်းဝေဒနာကအကြောင်းပြန်ဖြစ်နေပါတယ်ပြန်အလံပဲနော်အဲ့ဒီလိုရှိရမှာပါတင်ញခန္ဓာတခါတခါခန္ဓာဖတ်ကြည့်နားလဲပါတယ်နော်အဲ့ဒီပုံစံစနစ်နဲ့သူကခန္ဓာ၅ပါးကိုပုံစံအောင်ရှိရမှာ ပရိသန္တိခန္ဓာ၅ပါးတင်လားဆိုတော့မကပါဘူးနော်ဘဝင်ခန္ဓာ၅ပါးစသည်ဖြင့်ဘဝတစ်ချောင်းမှာဖြစ်ပေါ်နေတဲ့စိတ်တက္ကနာတွေကိုလိုက်ရှုရမှာဥပမာသက္ခုဒရဝိသီမှာပိစ္ဆရဝဇ္ဇမှာခန္ဓာ၅ပါးတမရိဆိုင်ခန္ဓာ၅ပါးတဏိရဏခန္ဓာ၅ပါးဥဒ္ဓခန္ဓာ၅ပါးဇောခန္ဓာ၅ပါးတရားယုံခန္ဓာ၅ပါးစသည်ဖြင့်ခန္ဓာ၅ပါးခန္ဓာ၅ပါးအကုန်လုံးဒီပုံစံစနစ်နဲ့သိချာရှုရမှာဖြစ်ပါတယ်နော်ဒါကြောင့်အဲ့ဒီမှာတော့သူကသီးခံပြီးတော့နည်းနည်းရှုဖို့လိုတယ်ဘာဖြစ်လို့လဲ ကိုစုဆောင်းခဲ့တဲ့တရားတွေကိုကလိုချင်လို့စုဆောင်းခဲ့တဲ့တရားတွေဖြစ်တော့အဲ့ဒီတရားတွေဟာအလုံးအကြောင်းကြောင့်ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဒီအကျိုးရဲ့ဖြစ်မှုသဘောလေးလည်းမြင်အောင်ကြည့်ရတယ်နောက်တစ်ခုကတော့ဒီအကြောင်းချုပ်လို့ဒီအကျိုးချုပ်တယ်အဲ့ဒီအပိုင်းကနားလည်မှုလွဲနေလို့နော်ဘုန်းကြီးကလည်းဟိုတနေ့ပြောမိတယ်အဲ့ဒီကမ္မကြီးတစ်ခါမှမလာတော့ဘူးဝေဒနာ တဏှာကိုဘယ်လိုဖြတ်မလဲလို့မေးလိုက်တဲ့အခါကျတော့သူကဝိဇာတဏှာဘယ်တော့မှကုန်မလဲဝေဒနာကိုရှုလိုက်ရင်ကုန်မယ်ဆိုလားဒီကမကြီးတယောက်ပြောတယ်နောက်ထပ်ဘုန်းကြီးကလည်းအမှတ်တမဲ့ပြောလိုက်မိတယ်နော်သိခံပြီးတော့သိခံပြီးတော့ဒါကတော့သရောခံများများကဒီလိုပဲဟောနေတယ်ဝေဒနာကနေတဏှာမကုသိနဲ့သူကဒီလိုအဲဒီလိုဟောတော့ဒီဟောဟောတာသူကနားရင်နေပုံရတယ်အဲ့ဒါနဲ့သူကပြောလိုက်တော့ ဘာလဲနားတယ်နားတယ်လို့မှတ်မလားလို့ဘုန်းကြီးကသွားပြီးအမှတ်တမပြောလိုက်မိတယ်တခါမှမလာတော့ဘူးဒီဒီမှာဒီမှာကြီးအဝိဇ္ဇာချုပ်တယ်ဆိုတာဘာလဲလဲအောက်မှာကြည့်ပါနော်အောက်မှာသင်္ချာရေးထားပါတယ်နော်ကျမ်းကအထောက်ထားအဝိဇ္ဇာនិရောဓရူပនិရောဓောတိပစ္စယនិရောဓထေနရူပခန္ဓာတဝယံပတ္တိအကြောင်းချုပ်လို့အကျိုးချုပ်တယ်အဝိဇ္ဇာချုပ်လို့ရုပ်ချုပ်တယ်ဆိုတာဘာလဲလို့မေးတော့အကြောင်းတရားတွေချုပ်ချင်းချုပ်ချင်းရူပခန္ဓာရဲ့ ပြက်မှုချုပ်မှုကိုမြင်အောင်ရှုတာပဲဒါကပရိနာမိရမဲ့ပါဠိတော်မှာရှင်သာရိပုတ္တရာကိုရမကြီးဟောထားတာပါဒါကိုဝိသုဒ္ဓိမဲ့မဟာဒီကာကသေချာဖွင့်ထားပါတယ်နော်အဝိဇ္ဇာနိရောဓရူပနိရောဓတိအက္ခမက္ခညာနေနအဝိဇ္ဇာယအနုဘာဒနိရောဓတောအနာဂရတရူပတအနုဘာဒနိရောဓဟောတိပစ္စယဘာဝေအဘာဝတောအက္ခမက္ခညာဆိုတာကအမြတ်ဆုံးဖြစ်တဲ့မဉ္ဉဏ်ကိုအက္ခမက္ခညာလို့ခေါ်ပါတယ်အမြတ်ဆုံးဖြစ်တဲ့မဉ္ဉဏ်ကဘာလဲ အရတ္တမဲ့ညာမဲ့နော်ဒါမဲ့လေးပါးတွေမှာအရတ္တမဲ့ကအထွတ်ထိပ်ပဲအထွတ်ထိပ်ဖြစ်တဲ့အရတ္တမဲ့ရဲ့စွမ်းအားကြောင့်လို့သူကပြောတာနော်နားတယ်နားတယ်လို့မှတ်လို့ဖြစ်တာမျိုးပြောတာမဟုတ်ဘူးဟုတ်တယ်မလားအရတ္တမဲ့ရဲ့စွမ်းအားကြောင့်ဘာဖြစ်လဲဝိဇ္ဇာယအနုဘာဒနိရောဓတော့ဝိဇ္ဇာကအနုဘာဒနိရောဓနောက်ထပ်တစ်ပံဘယ်တော့မှမဖြစ်သောချုပ်ခြင်းဒါကဥပါဒနိရောဓဆိုတာကနောင်ဖြစ်ခွင့်ရှိတဲ့အကြောင်းမကုန်သေးဘူး ဒါပြင်းနဲ့သူချုပ်သွားတယ်ပြတ်သွားတယ်သေသွားတယ်ဒါပြင်းနဲ့ခုဒီမှာကတော့အနုဘာဒနိရောဓနောက်ထပ်ဘယ်တော့မှထပ်မဖြစ်တော့ဘူးနောက်ထပ်တစ်ဖန်ဘယ်တော့မှမဖြစ်တော့ချုပ်ချင်းဖြင့်ချုပ်သွားတဲ့အတွက်အနာဂတရူပတအနုဘာဒနိရောဓဟောတိအနာဂတ်ဖြစ်တဲ့ရုပ်ရဲ့ချုပ်ချင်းပဲပစ္စုပန်ရုပ်ရဲ့ချုပ်ချင်းဟုတ်သလားမဟုတ်အနာဂတ်ဖြစ်တဲ့ရုပ်ကလည်းအနုဘာဒနိရောဓပဲအကျွမ်းကြံမရှိကုံစင်အောင်ချုပ်တယ်နောက်ထပ်ဘယ်တော့မှထပ်ပြီးမဖြစ်တော့ဘူးအဲ့ဒါကဘယ်ခါမှအပြီးတိုင်ချုပ်တယ် ပြိဋိဘာနာသုတိမှာနော်ပြိဋိဘာနာသုတိရောက်တဲ့အခါအပိပံချုပ်သွားတယ်အဲ့ဒီနောက်ထပ်ဘာမှထပ်ပြီးမဖြစ်တော့ဘူးအဲ့ဒီချုပ်ကြီးကိုပြောတာနော်ဟိုဝေဒနာပြည့်စရာတဏှာဆိုတာကဝေဒနာကြောင့်တဏှာဖြစ်တယ်မှန်တယ်ဒီတော့တဏှာမဖြစ်ခြင်းဝေဒနာကိုဝေဒနာရင်ရက်လိုက်ဟိုဘက်ကိုတဏှာပဲမကူးစင်းနဲ့ဆိုတာဒီလိုဒီရုပ်ွက်ကတော့ပြောတာတော့ဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့လို့တကယ်ရှုွက်မှာကတော့ဒီမှာအရတ္တမဲ့ကိုပြောနေတာနော်အရတ္တမဲ့ကြောင့် အရတမေကအဝိဇ္ဇာဏဥပါဒဏ်တွေကိုအကျဉ်းချမရှိကုံစင်အောင်ပယ်တတ်လိုက်တယ်ပယ်တတ်လိုက်တဲ့အတွက်သင်္ခါရကံဒီထူထောင်ခဲ့တဲ့ဘဝတစ်လျှောက်ကသန္တရာတစ်လျှောက်ကထူထောင်ခဲ့တဲ့သင်္ခါရကံဒီဒီနောက်ထပ်အကျိုးပေးနေတဲ့စွမ်းအင်တွေကုန်ခန်းသွားတယ်ကုန်ခန်းတဲ့အတွက်ကြောင့်ဝိဇ္ဇာဏဥပါဒဏ်သင်္ခါရကံဒီအရတမေကြောင့်အကျဉ်းချမရှိကုံစင်အောင်ချုပ်သွားတယ်လို့ပြောရတယ်သို့တော့ ပြိဋိဘံမစံမီအရတ္တမရပြီးတဲ့နောက်ပြိဋိဘံမစံမီအတွင်ဖြစ်နေတဲ့ကံမပါဘူးနော်။နောက်အနာဂတ်ကိုဖြစ်စေမဲ့ကံပဲနော်။အနာဂတ်ခန္ဓာ၅ပါးကိုဖြစ်စေမဲ့ကံပြိဋိဘံနဲ့သုတိရဲ့နောက်အနာဂတ်ခန္ဓာ၅ပါးကိုဖြစ်စေမဲ့ကံဒီအလုံးကုန်သွားတယ်။ကုန်သွားတဲ့အကျွမ်းကြံမရှိကုန်စင်အောင်ခြုံငိမ့်သွားတဲ့အတွက်ပြိဋိဘံနဲ့သုတိမှာခန္ဓာ၅ပါးသည်နောက်တစ်ဖန်ဘယ်တော့မှမဖြစ်သောချုပ်ခြင်းဖြင့်အကျွမ်းကြံမရှိကုန်စင်အောင်ချုပ်သွားတယ်။ဘာကြောင့်လဲ။ ပြည့်စရာဘာဝေအဘာဝတော့အကြောင်းတရားမရှိခင်အကျိုးတရားလည်းဖြစ်နေတဲ့စွမ်းအားမရှိတော့ဘူးဒီအကြောင်းကြောင့်သူကချုပ်သွားတာနော်အဲ့ဒီချုပ်ငင်းမှုကိုယောဂီကမြင်အောင်လှမ်းကြည့်ရအောင်လှမ်းကြည့်ရတော့ကိုကယဟန္တာမဖြစ်သေးဘူးဆိုရင်တော့ဒါကအနာဂတ်တသက်ဖြစ်မနေဘူးလားဒါပေမဲ့ခုရှုအောင်မှာပဲခြင်းခါလဲဥရိယပြညံပိုင်းမှာရှုအောင်ဒီတော့ပုဒ်တော်စဉ်အဖြစ်နဲ့ဥရိယပြညံကိုမိမိကအခုရှုနေတာဒါပြင်အဲ့ဒီနောက်အနာဂတ်အရဟတမေရမယ်အချိန်မှာ ဝိဇာရဏဥပဒတိခရကံဒီအကျွင့်ကြံမရှိကုံစင်အောင်ခြုံငိမ့်သွားတာကိုလှမ်းပြီးကြည့်ရမြတ်သောအဖြစ်ယောဂီတော်များများကတော့အနာဂတ်တစ်ခုနှစ်ခုသုံးခုစသည်ဒီလောက်တော့ရှိတတ်ပါတယ်လေးခုဆိုတာကတော်တော်လေးရှားတယ်ဒါပေမဲ့လက်မတရားဟောမဲ့တခါကတော့လေးခုနဲ့တူတယ်သူကနော်အဲ့ဒီအချိန်ခါမှာသူကချုပ်တော့မယ်ဟိုတနေ့ဟောတဲ့ကလေးလေးကတော့သူကတော့အနာဂတ်ဘဝတစ်ခုပဲရှိတယ်နော် အကယ်တခုကမလွဲမချောင်းသာလက်ခံရမယ်ဆိုရင်တော့သူကပြမပွားပဲသူသူဆန္ဒကဒီလိုမိမိတို့ဆန္ဒကဘာရှိလဲအဲဟုတ်တကယ်ပြုံးနေတယ်ပြုံးနေပုံထောက်ရတယ်တခုခုတော့ရှိနေပြီတင်ဟုတ်တယ်မလားအဲ့ဒီကိုကရှည်ခြင်းမှရှည်တာပါကိုကမရှည်ခြင်းမရှည်လို့ရတယ်သို့တော့ဒီနေရာမှာလမ်းခွဲလေးတစ်ခုရှိနေတာကအလောင်းတော်များပဲเนาะ ုန်းကြီးတို့ဘုရားအလောင်းနေဘုန်းကြီးလည်းတရားပြတာတော်တော်လေးများခဲ့တော့ဘုရားစုပန်ထားတဲ့ပုဂ္ဂိုလ်တွေတော်ခမ်းများများတွေ့ဘူးပါတယ်သူတို့အဲ့ဒီနေရာရောက်ပြီဆိုရင်တော့သင်္ခါရုပ္ပကညာလောက်ရောက်ပြီဆိုရင်သူတို့ရှစ်သွားလို့မရတော့ဘူးမရတာကအကြောင်းကသူတို့စုပန်ခဲ့တဲ့အာယုံပြန်ပေါ်ခြင်းပေါ်တယ်သို့မဟုတ်ဘုရားရှင်ကဗျာဒီပေးနေတဲ့အာယုံပြန်ပေါ်ခြင်းလည်းပေါ်တယ်အတိတ်ကသူတို့တဆူဆူသောဘုရားရှင်နဲ့တွေ့ခဲ့ဖူးကြတယ် ပြီးတော့ဒီတဆူဆူသောဘုရားရှင်ဆိုတာနဲ့ပတ်သက်လို့ဘုဒ္ဓတာလေးတခုတော့ဒီနေရာမှာကြားညှပ်ပြီးနည်းနည်းပြောချင်ပါတယ်နော်ခုဘုန်းကြီးတို့ဇာပင်ကျမ်းဂန်မှာလာတာကနှစ်ကျစ်လက်လက်ချင်းတဲ့ကဘာတလေးအတွင်းမှာနှစ်ကျစ်ရှိစုလာတယ်လေဒီတော်ဘုရားကတော့တခြားတခြားခဏန္တရောက်တော့အဲဒီကျမ်းလေးတွေကိုးကားပြီးတော့သူကမှတ်ချက်ရေးထားတယ်ပါရမီဒီပနီမှာနော်ဘုန်းကြီးတို့ဘုရားအလောင်းတော်နဲ့ဆုံသိခဲ့ပြီးတဲ့ဘုရားအဆူပေါင်းဒါလျင် 24စုဟိုနှစ်ကျိတ်8စုဆိုတာကတော့ဒီပင်္ဂရာဘုရားမပွင့်ခင်ထိုကဘာမှာပဲပွင့်ခဲ့တဲ့တနင်္ဂရာမေဒင်္ဂရာတရဏင်္ဂရာဆိုတဲ့ဘုရားသုံးစုပဲပေါင်းလိုက်မှနှစ်ကျိတ်နဲ့8စုအဲ့တော့ဒီပင်္ဂရာဘုရားမပွင့်ခင်မှာသူတို့ကပွင့်ခဲ့တော့သူတို့ကသုံးစုကိုထပ်နှုတ်လိုက်လို့ရှိရင်ခုခေါရမဘုရားရှင်ကိုလည်းနှုတ်လိုက်ရင်တော့နှစ်ကျိတ်နဲ့4စု24စုနော် အဲ့ဒါကဘုန်းကြီးတို့ဘုရားအလောင်းတော်နဲ့ဆုံစည်းခဲ့မိတဲ့ဘုရားအဆူပေါင်းတာဖြစ်တယ်မဆုံစည်းခဲ့မိတဲ့ဘုရားပေါင်းဒီ9000ကျော်ရှိမယ်လို့တချို့ကျမ်းဂန်များကပြောတယ်တဲ့ဘုရားအဆူပေါင်း9000ကျော်နော်ဒါကတော့တတိယတော်ဘုရားကသူကမှတ်ချက်ကလေးနဲ့ရေးထားတာပါအဲ့တော့အကင်းမှန်တယ်ထားခင်ရင်တော့အဲ့ယောဂီတွေတော်တော်များများကိုသူတေသနာပြုကျင်လိုက်တော့သူတို့နာမည်တော့မသိပါဘူးတချိန်ကဘုရားရှင်ကသူတို့ကိုဖြာရင်ပြီးခဲ့တဲ့အာယုံလေးတွေအဲ့ သင်္ခါရုပ္ပကညာလောက်ရင်လာလာပေါ်တယ်ပေါ်ပြီးဆိုရင်သူတို့ကရှစ်ဆက်ပြီးမညာဖုန်ညာရအောင်အထုတ်ခြင်းတဲ့ဆန္ဒတွေမရှိတော့ဘူးဒီဖျားဖြစ်ခြင်းတဲ့စိတ်ဆန္ဒကပြန်ပြီးပြင်းပြင်းထန်ထန်ပေါ်လာတယ်ဘုန်းကြီးတို့ဒီဒီပင်္ဂရာဘုရားခြေတော်ရင်မှာသူမေရာရှင်ရဲ့သိကဗျာဒိခံနေတဲ့အချိန်ခါမှလည်းဒီတိုင်းပဲအကိသူမေရာရှင်တဲ့ကထိုချင်းကမှာအရတ္တမဉ္ဇဉ်ကိုအလိုရှိကြမယ်ဆိုရင်တခါထာလောက်ဘုရားသစ္စာလေးပါးနဲ့ဆက်တဲ့တရားစကားကိုဒီပင်္ဂရာဘုရားရှင်ကဟောလိုက်ရင် အဲ့ဒါတဖို့ကိုတန်းပေါက်ပါမှာဒီလောက်အထိပါရမီတွေကရင့်ကျက်နေပြီဒါပြင်းနဲ့သူကအဲ့ဒီငါတယောက်တည်းဘယ်တော့မှမသွားဘူးငါတယောက်တည်းမသွားဘူးဆိုတာဘာပြောတာလဲအထင်မတိတ်မလွဲနဲ့နော်သရဝအလုံးကိုပါခေါ်သွားမယ်လို့ပြောတာနော်အဲ့တော့သရဝအလုံးကိုပါသူကခေါ်သွားခြင်းတယ်မိမိသန္တရာဝဆင်းဒုက္ခမှာကျော်လွန်လွန်မြောက်တယ်လို့တခြားတ attva တွေကိုလည်းကျော်လွန်လွန်မြောက်စေခြင်းနဲ့မိမိကိုယ်တိုင် သစ္စာလေးပါးကိုထိုးထွင်းသိသလိုသူတော်ဘာတွေကိုလည်းသိစေခြင်းနဲ့မိမိကိုယ်တိုင်ကိလေသာတို့မှလွတ်မြောက်သလိုလူဆန်တော်ဘာတွေကိုလည်းကိလေသာတို့မှလွတ်မြောက်စေခြင်းနဲ့ဒါကြောင့်သူနိုင်သလောက်ခေါ်သွားတယ်ဘယ်လောက်လဲဆိုတော့အသင်ခြေနဲ့ခြေပြီးကြက်တန်းဝင်သွားတဲ့အသင်ခြေဆိုတာကမရင်မတွက်နိုင်အောင်များတယ်မရင်မတွက်နိုင်အောင်များတဲ့အသင်ခြေနဲ့ခြေပြီးကြက်တန်းဝင်သွားတဲ့ပွဲဘယ်နှကြိမ်ရှိလဲဆိုတော့ဘုန်းကြီးတို့သာသနာတော်မှာ14ကြိမ်ရှိပါတယ်နော်နည်းသေးလားမနည်းတော့ဘူးနော် ဒါသူနိုင်တော့သူ ခေါ်သွားတာပဲကျန်တာလေးကဘာဖြစ်လို့လဲမလိုက်ခြင်းပဲနဲ့ခိုကပ်နေတဲ့ပုဂ္ဂိုလ်မလိုက်ခြင်းလို့ခိုကပ်နေတဲ့ပုဂ္ဂိုလ်တွေပဲကြံတယ်လိုက်ခြင်းတဲ့ပုဂ္ဂိုလ်တွေကတော့သူခေါ်သွားတာပဲဟုတ်တယ်မလားမလိုက်ခြင်းတဲ့အထက်မှာဘုန်းကြီးတို့လည်းပါပါတယ်ဒီကမာကြီးတွေဒီကကြီးတွေလည်းပါလိမ့်မယ်တင်တယ်ဟုတ်တယ်မလားဒါကြောင့်သူကအဲ့ဒီအာယုံကဒီဗျာဒိခံတဲ့အပိုင်းလေးမှာ ဗျာဒိတ်ပွင့်ဆင်ញံနေတဲ့အချိန်ခါအာယုံလေးတွေကအခုလိုဝိပဿနာရှုတဲ့အပိုင်းမှာသင်္ခါရုပ္ပကညာရောက်ရင်တော့လာလာပေါ်တတ်ပါတယ်နော်အဲဒီလိုပုဂ္ဂိုလ်တွေကတော့ဟိုဘက်ကိုမကူးနိုင်သူတို့အရတ္တမရမယ်အချိန်ဘယ်ချိန်လဲဆိုတော့တချို့ကအနာဂတ်ကိုလှမ်းကြည့်လိုက်တော့တော်တော်ကြီးဝေးတာလည်းတချို့ရှိပါတယ်ဘလောက်ဝေးတယ်ဆိုတာကတချို့ရေတွက်လို့မနိုင်တော့ဘူးဒါပေမဲ့အဆုံးကိုတော့လှမ်းမြင်အောင်ရှုရှုလို့ရတယ်တစ်ချိန်မှာတော့အရတ္တမရမယ်ရမယ်အချိန်ခါမှာဒီဝိဇ္ဇာရဏဥပါဒသင်္ခါရကနဲ့အကျွမ်းကြံမရှိခြုံငိမ့်သွားခြင်းကြောင့် အကျိုးခန္ဓာ၅ပါးတွေခြုံငိမ့်တာလည်းမြင်နိုင်တယ်တချို့တော်တော်လေးပါရမီရင့်နေတဲ့ပုဂ္ဂိုလ်တွေကြရင်တော့ကဘာပေါင်းနောက်ထပ်3000ဆိုတာလောက်တစ်ထိသူတို့တချို့တော့ခံမှန်းလို့ရတယ်နော်အဲ့ဒီလောက်အချိန်ခါမှာကြွတန်းဝင်မယ်ဆိုတဲ့သဘောပြောပါတယ်အဲ့ဒီတော့တကဘာတကဘာဘလောက်ကြာလဲဘုန်းကြီးပฏิရတနဲ့ပြောလိုက်ပါဦးမယ်နော်အလျာကတိယုဇနာဆိုတော့ ထားပါတော့10မိုင်တယူဇနာကိုဘယ်နှမိုင်ဆိုတာနဲ့ပတ်သက်လို့တော့အခြေချစကားများနေပါတယ်တချို့က10မိုင်တချို့က10မိုင်တချို့က12မိုင်ဆိုပြီးဒီလိုပြောတယ်ထားပါတော့10မိုင်မဲ့ထားတော့နော်အလျား10မိုင်